ပေါ်မှာသွေးလေးပေါ်မှီတီဖြစ်တယ်အဲ့ဒီပေါ်မှာရှိတယ်လို့ဆိုတယ်အဲ့ဒါကိုဘုန်းကြီးကဗြဟ္မတော့နှလုံးသားကိုကြည်ရတော့ဒီလင်းနမိတ်လေးနဲ့ဖက်ကလနှလုံးသားကြည်လိုက်နှလုံးသားမြင်ပြီအဲ့ဒီထင်ထင်ရှားရှားမြင်ပါတယ်မြင်လို့ရှိရင်ချက်ချင်းဒီပြိပာနမိတ်ကိုပြန်ကပ်ဒီနှခါနာသီဝနာသီဝမှာရှိတဲ့နှခေါင်းဝမှာရှိတဲ့ပြိပာနမိတ်ကိုပြန်ကပ်ဒီမှာသမားတွေခံမြအောင်လို့ပြီးတဲ့ခါကျတော့ဇန်အင်္ဂါလေးတွေတစ်လုံးချင်းတစ်လုံးချင်းဆင်ញင်တယ်ပေါ့နော် ဒါမနေ့ကပြောခဲ့ပြီးဆိုင်ငါလေးတွေအကြောင်းဝိတက်ကဘာဖြစ်တယ်ဝိစရဘာဖြစ်တယ်ဒါလေးတွေပြောခဲ့ပြီးပေါ့ဝိတက်ဆိုတာဗာလေပရိပါဏိမိအာမတင်ပေးတာချိန်ပေးတာရွယ်ပေးတာဝိสารဆိုတာဒီပရိပါဏမေဝိတက်တင်ပေးတဲ့ပရိပါဏမေလို့ဖမှန်ထတာဆင်ញံတောင့်တနေပိဋိကြဒီပရိပါဏမေကိုနှစ်သက်သဘောကြဒုက္ခကြရောပရိပါဏမေအာယုန်လေးကိုခံစားပြီးတော့အေချမ်းတည်ငြိမ်တဲ့သဘောပါပဲ ဧကဂရာကြဒီပရိကနမိတ်အာယုံလေးမှာကတ်နေတယ်ဒီတော့ဘုန်းကြီးတို့စကားစားကြတော့ဒီဆင်ញင်ဖို့ခက်တယ်ဆင်ញင်ကြတော့ဘာလို့ရလဲဆိုတလုံးချင်းတလုံးချင်းကိုဆင်ញင်ရတယ်သဘောလေးကိုကြည့်ခိုင်းတာပေါ့နော်ခုနပရိကနမိတ်အာယုံနဲ့ဒီဒီနှလုံးသားကြည့်လိုက်မြင်ပြီးပြန်လာခဲ့ဒီဟာသမားရအကောင်ထူတော့ပြန်ရှုမှတ်အကောင်လာပြီဆိုဖက်ကလေးနှလုံးသားလမ်းကြည့်လိုက်ဝိတက်ရဲ့သဘောလေးတွေ့ဝိတက်သဘောကခုနဘုန်းကြီးပြောခဲ့တယ်ဘာလဲဆို ပရိပါဏမိတ်အာယုံမှာတင်ပေးတဲ့ချိန်ပေးတဲ့ရွယ်ပေးတဲ့သဘောလေးပဲဒါလေးတွေ့လာရဝိစာရသဘောလေးဆင်ခြင်ပီတိသဘောသူကဧကရာသဘော တလုံးချင်းတလုံးချင်းဆင်ခြင်ဆင်ခြင်တကနာသီဝမှာပြန်ဒီပရိပါဏမိတ်လေးပါမှာအာယုံကတ်တာကတ်ထားလို့တော်ကြပြီတမားလေးခိုင်းလာပြီလင်းမိတ်လာအကောင်းလဲပတ်ကလေးလှန့်ကြည့်လိုက်နှလုံးသားမှာဒီငါးလုံးတစ်ပြိုင်တည်းထက်မြင်ပြီဆိုရင် ဒီနာသီဝပြန်ကဒါကိုပထမဇန်ရတယ်မြင်မှနော်မမြင်ဘူးနော်တချို့ကြမမြင်တလုံးချင်းကြိုးစားတယ်အဲဒီငါးလုံးလုံးတလုံးချင်းကြိုးစားလို့အောင်မြင်ပြီတစ်ခုချင်းကြိုးစားလို့အောင်မြင်ပြီမြင်ပြီတွေ့ပြီဆိုမှငါးလုံးတစ်ပြိုင်တည်းတည်းကြည့်တွေ့ပါတယ်တကယ်ဒီမာရီအောက်ကတွေ့တယ်အဲဒီငါးလုံးတစ်ပြိုင်တည်းတည်းမြင်ပြီဆိုဒီပရိဝါနမိပါပြန်ကတ်ထားအဲ့ဒါကိုပရမဇံဝင်စားတယ်လို့သုံးတယ်ဒါကြောင့်ရှေးရှေးဆရာတော်ကြီးများက ဆင်ញင်မှုနည်းစေဝင်စားမှုများစေဆိုဒါကိုခဏနာမိတ်ပါဒီပရိပါဏမိတ်အာယုံကိုသွားပြီးတော့ဟိုမှာခဏပဲကြည့်ရတယ်နော်တချို့နီးတွေကြဒီပရိပါဏမိတ်အာယုံကိုအဝေးယူလိုက်နီးယူလိုက်ဖျားဟူလိုက်ပါလို့တယ်အဲ့ဒါကိုမကစားရဘူးဆိုဘုန်းကြီးပြောခဲ့ပြီကစားရင်ဘာဖြစ်တာလဲပျောက်တတ်တယ်ဟိုတက်တက်လုံးလှုပ်လာရင်တော့တမျိုးပေါ့နော်ကန်နီဆရာတော်ကြီးတို့ဘာလို့ကြတော့သူတို့ကတိတ်တမာရီအကောင်းတယ်နှစ်ပေါင်း3 40လောက်ဓာရက်လောက်လာတော့ အဲသူတို့ကတော့ချွင်းချက်ပေါ့ဒီလိုပုံကိုလူတွေကတော့ပြောလို့မရဘူးတကယ်အားကောင်းတဲ့ပုံကိုတွေကြာဘုန်းကြီးတို့ဒီရဂါသာပုံကိုတွေသွားကစားလိုက်တော့ပြုတ်ကြသွားတာပဲဒါတမားကြီးလည်းပြုတ်ကြကိုယ်လုပ်ငန်းစဉ်လည်းဟို ရှစ်ဆက်သွားဖို့ခက်တော့အဲကြောင့်ဘုန်းကြီးကဟိုမကစားစေချင်အဲ့တော့ဒီမှာပထမဇန်ဆိုတာကခုနဆိုင်ကငါးပါးလို့ပရိပါဏမိဘောယုံတက်တက် ဆိုရင်တော့ဒါဥပ္ပစာရသမารိဆင်းလောက်မယ် ဇိုင်းကိုဆင်ញင်နိုင်စွမ်းရှိပြီဆိုရင်တော့ဒါအပ္ပဒသမารိခေါ်တယ်ပရမဇန်ရပြီလို့ခေါ်တယ်အဲ့ဒါကိုမြဲနေအောင်လုပ်ရမယ်မနေ့ကပြောတယ်ဝတိဘော၅မျိုးနဲ့နိုင်အောင်ပြန်ကျင့်ရနေ့ကဝတိဘော၅မျိုးပြောခဲ့ပါတယ်ဒီမှာဝိတိတဝိထီထဲမှာပဲအာဝိဇ္ဇနဝတိဘောနဲ့ပစ္စနဝပစ္စခဏဝတိဘောဆိုဒီဝိတိတဝိတစ်ခုထဲမှာဖြစ်တာပဲမနောဥဇံခိုက်တာမှာဆင်ញင်နိုင်စွာမနောဥဇံတတ္တိနဲ့ဆင်ញင်နိုင်တာဇိုင်ငါလေးကိုဆင်ញင်တာ ဒီတော့ဘိဿကနာဇောတတ္တိအဲ့ဒီချိန်မှာဆင်ញင်တာဘိဿကနာဇောခိုက်တာမှာဆင်ញင်တာဒါလေးပဲကွဲတဲ့တဝိထီတယ်အဲ့တော့ဒီမှာဘာပြောချင်တာလဲဆိုဇံရမရဒီဘိဿကနာဝိထီပေါ်မှာလဲပြန်ကြည့်လို့ရတယ်ဒါနဲ့ပြန်ဆင်ញင်ကြည့်တာဇံဟာသေးကြသွားပြီဆိုဒီဘိဿကနာဝိထီနဲ့ပြန်ပြီးတော့ဒီဝတိဝရီနိုင်ညောင်းပြန်လုပ်လို့ရတယ်ဒါမှတ်ထားဖို့ရကဇံပဲပဲဖြစ်ဖြစ်ဝိပဿနာပဲဖြစ်ဖြစ် နောက်ကဘိသကနာဇောတွေဖြစ်တယ်ဒါတွေမှတ်ထားဒါမှသိကြတယ်နော်မဲ့ရပြီဆိုရင်လည်းနောက်ကဘိသကနာဆိုလာလိမ့်မယ်အဲ့ဒီဘိသကနာညာလာလိမ့်မယ်ဒီဘိသကနာညာနဲ့ပဲငါဘာမဲ့ရပြီငါဘာဖို့ရပြီနိဗ္ဗာန်ကိုလည်းအာရုံပြုလို့ရတယ်ငါဘာကိဋ္တာပယ်သွားပြီငါဘာကိဋ္တာကျန်သေးတယ်သိတယ်ဗျမသိဘူးဆိုရင်တော့မသိကြလို့ပဲဘုံညာရလို့သတ်မှတ်တယ်ဒါလေးမှတ်တာသိပြီးဆင်ញင်နိုင်ပြီဆိုရင်တော့သိကြပြီအဲ့လိုမှတ်တာမယ်နော် ဒါပရမဇံပိုင်းပေါ့ပရမဇံကိုဝတိဘော9ထံနိုင်နေအောင်ကျင့်ပါကျင့်ပြီးတော့မှဒုတိယဇံကူးမယ်ဆိုပါဒုတိယဇံကူးတဲ့အခါကျဘုန်းကြီးတို့ဘာလုပ်ရမလဲဆိုတော့ပရမဇံဝင်စားမှုကနေရက်လိုက်ရတော့ပေါ့သူကဇံကထရဲလို့ဒီလိုသုံးတယ်ဇံထရဲဆိုရင်ဒီဇံဝင်စားမှုရက်လိုက်ခါမှာပရမဇံဝင်စားနေတာခုနကဇိုင်ကလေးတွေဆင်ញင်နေမြင်းလာပြီဆိုတော့ဒီပြိပါနမိအာယုမှာဝင်ပြန်အာယုဆုဆိုင်ကြ ရှုဒါဟာဇံဝင်စားတယ်လို့သုံးတယ်ဒုတိယဇံကူးခြင်းပြီဆိုတော့ဇံကထပြီးတော့ဆင်ញင်ရတယ်ဆင်ញင်တဲ့ဤတော့ဘုန်းကြီးဒီမှာရေးမထားဘူးပေါ့နော်ဘာလို့လဲဆိုဒါတော့လုံရင်ကင်နဲ့မှကောင်းတယ်ရေးထားနေဘာမှမထူတာနမစုမပေးတော့ဒုတိယဇံကြဒီမှာကြည်လိုက်ဒုတိယဇံကြဝိတ္တဝိစာရပြုတ်ကြပြီးတော့ဒုတိယဇံကူးခြင်းပြီဒီဒုက္ခဧကဂရဇဆိုင်ကသုံးပါဖြစ်တာအဲ့ဒီဇဆိုင်ကသုံးပါဖြစ် ပြီးတော့ဒုတိယဇံကိုသွားခြင်းဘာလို့လဲဆိုပထမဇံကထလဲပထမဇံဝင်စားတော့ရက်လေရက်ပြီးတော့သူကပထမဇံရဲ့အပြစ်တွေကိုဆင်ញင်ရတယ်ပြီးတော့ဒုတိယဇံရဲ့ကောင်းတဲ့သဘောငြိမ်သက်တဲ့သဘောကိုဆင်ញင်နှစ်မျိုးပေါ့ပထမဇံရဲ့အပြစ်ကိုဆင်ញင်တဲ့နေရာနှစ်မျိုးပေါ့နော်အဲပထမဇံဟာဘုန်းကြီးတို့ပထမဇံရတယ်ဆိုတာနိဝရဏတရား၅ပါး နိဝရဏတော့6ပါးရှိဘူးဘာလို့ဝိဇ္ဇာနိဝရဏမနေ့ကမပါဘူးဆိုတာဘုန်းကြီးပြောပြီးပြီဉာဏ်နဲ့နိဝရဏတွေပေါ့အဲ့ဒီနိဝရဏ5ပါးပယ်ခွာထားနော်ဌိနာမေတ္တာဝိသိကိစ္စမနေ့ကကပ်ပြောခဲ့တယ်ဖြာပါတာဥဒိစ္စကုကုဆာကာမိသန္နာဒီနိဝရဏ5ပါးပယ်ခွာထားမှဒီပရမဇာယဒီဟာရှိနေဒီနမိတ်ကမပေါ်ဘူးဒီနမိတ်ဒါနိဝရဏတရား၅ပါးပယ်ထားရင်တော့ ဒါပရပရိပါဏမိပေါ်ပရိပါဏမိပေါ်လာပြီဆိုဇိုင်းကားတွေဆင်ញင်နိုင်စွာရှိပြီဆိုဒါဇံရတာပေါ့အဲ့တော့ဒီပရမဇန်တမာပပရမဇန်ဟာနိဝရဏတရားတွေကိုခွာတဲ့နေရာမှာပထမဆုံးဖြစ်နေတယ်ပထမဆုံးဖြစ်တဲ့အခါသူ့ရဲ့အနိကဆုံးရံသူပြောနိဝရဏရံသူပဲပရမဇန်ရဲ့အနိကရံသူကဘာလဲဆိုရင်နိဝရဏပဲဘာဖြစ်လို့သူကဒီဟာတွေပယ်မှပရမဇန်ရတာဟုတ်အဲ့ဒါဆင်ញင်ရတယ်ဟောဒီပရမဇန်မကောင်းဘူး ဒီပရိသမသူနိဝရဏရံသူတဲ့နီးကပ်နေတယ်အချိန်မပြုတ်ကြသွားနိုင်တယ်မလို့အပြစ်ရှာတာပေါ့လေအပြစ်ရှာမှသူကမမြင်မလို့ခြင်းမှာဒါတစ်ချက်ဆင်ញံမယ်ဒုတိယတစ်ချက်ကြတော့ဒီပထမဇမဝိတဝိสารာပါနေတယ်နော်ဒီဝိတဝိสารာမလို့ခြင်းမှုမလို့ခြင်းမှဒုတိယဇာတက်မယ်တော့ဝိတဝိสารာအပြစ်ကိုလည်းဆင်ញံရတယ်ဝိတဝိสารာအပြစ်ကိုဆင်ញံရင် နေ့ကဘုန်းကြီးတို့ဝိတ္တရဲ့စံကျင်ဘက်ကပါလဲဌိနမေတ္တာဝိสารစံကျင်ဘက်ကပါလဲဝိသိကိစ္စဒါတွေလည်းဆင်ញင်ပေးရဟောဝိတ္တနဲ့ဝိสารဟာဒီကျိုးလွယ်တယ်ပြက်လွယ်တယ်သွားရှိတယ်ဘာဖြစ်လဲသူ့ရဲ့စံကျင်ဘက်ဝိတ္တရဲ့စံကျင်ဘက်ကပါလဲမနေ့ကပြောခဲ့တယ်အဲဌိနမေတ္တာနော်ဒါကဘုန်းကြီးတို့ပရိယောနမိတ်ပေါ်အာယုံပေါ်မှာဝိတ္တလျက်တင်ပေးနေလို့ဒီဇာကရတာကိုပရိယောနမိတ်အာယုံမှာမတင်ပေးဘဲနဲ့ ဟိုပြင်းရထိုင်းမိုက်ပြီးအိပ်ပျော်နေမယ်ဆိုဌိနမိတ်ဝင်လာမယ်ဆိုဒီဒီဝိတ္တဇန်ကပြုတ်ချသွားတာဟောဒီဟာဌိနမိတ်ဝင်လို့ငါဒီဇန်ရတာဌိနမိတ်ဝင်လာရင်တော့ဒီဇန်ပြုတ်ချသွားနေတာပဲဝိတ္တရဲ့ပျက်စီးလွယ်တဲ့သဘောကိုဆင်ញင်တာပဲနောက်ဝိတ္တရဲ့သဘောကတမ္မာဝိတ္တမိစ္ဆာဝိတ္တဆိုတာရှိသေးတယ်ဒါဘုန်းကြီးတို့ပရိဗာနမိတ်ပေါ်မှာအာယုံမှာတင်ပေးနေလို့ဒီဇိုင်းရတာ။အဲ့လိုမှမဟုတ်ဘဲနဲ့ကျန်တဲ့ ကာမဝိတ္တတွေကြံနေပြောစရာအောင်တွေရှောက်ကြံနေမယ်တယောက်ယောက်ပေါ်မကျင်တတ်တဲ့အကြံတွေးတွေကြံနေမယ်တယောက်ပေါ်မှာကလေးစားကလေးစားခြေစင်းနေမိစ္ဆာဝိတ္တ၃မျိုးရှိတယ်ကာမဝိတ္တဆိုပြောအောင်တွေကြံနေတာဗျာပဒဝိတ္တဆိုကိုယ်စိတ်ဆိုးတဲ့ပုံကမှာဒေါသဖြစ်နေတဲ့ပုံကမှာဒေါသတွေထွက်နေဒါတွေတွေးနေဝိညာဝိတ္တဆိုကလေးစားခြေကိုပြန်စဉ်းစားနေတာကိုပြောတယ်အဲ့ဒီအတွေးတစ်မျိုးမျိုးဝင်လိုက်ဒီဝိတ္တကပြုတ်ကြတော့ဟောငါ ဒီကောင်းတာတွေကြမ်းနေလို့ဒီဝိတက်ကဖြစ်နေတာမကောင်းတာတွေတွေးလိုက်ဒီဝိတက်ကအချိန်ပြည့်ပြုတ်ကျသွားနိုင်တယ်ဒီလိုဝိတက်ရဲ့အပြစ်ကိုမြင်အောင်ကြည့်ရအောင်နောက်ဝိသရာအပြစ်ကိုလည်းကြည့်ရတယ်နော်တမ္မာဝိတက်ကပရိပါဏိမိပါအာယုမှာတင်ပြီးလို့ဝိသရာကောင်းတဲ့အာယုမှာတင်ပြီးလို့ကောင်းတဲ့အသုံးတတ်တာဝိတက်ကမကောင်းတဲ့အာယုတင်ပြီးရင်လည်းဝိသရာမကောင်းတာတွေသုံးတတ်နေမှာသူတို့တတွေကဟုတ်လား ညီညွတ်နေတာပေါ့တစ်ခုဖြစ်ရင်တစ်ခုကဖြစ်တာဆိုတော့ဟာဒီဟာလည်းကြိုးပြက်လွယ်တာပဲနောက်ဝိဇာရကအဲတင်ပြီးတဲ့အာယုတစ်ခုထဲမှာစူးစိုက်ပြီးတော့သုံးသပ်နေနော်သူ့ရဲ့ဆန်းကျင်ပါတော့ဝိသိကိတာဝိသိကိတာတန်တရားတွေရှောက်ဖြစ်နေဟိုကတန်တရားဖြစ်ဒီကတန်တရားဖြစ်အာယုများတော့မှတန်တရားဖြစ်တယ်နော်ဝိသိကိတာရှင်မျိုးဆိုဘုန်းကြီးပြောတယ်ဒီနေ့ဟိုရမကြီးကဝိသိကိတာ16မျိုးဒါဝိပဿနာပိုင်းကြာပြောမယ်ခုဟာကဗိဓမာမှာတော့ဝိသိကိတာရှင်မျိုးဒါပါလေ ဖះဘောတန်တရားရှိတာတရားဘောတန်တရားရှိတာသံဃာဘောတန်တရားဒါကနောနာကြားနေကြပြောမယ်သီလဘောတန်တရားရှိတာရှေးဝတန်တရားရှိတယ်နောက်ဝတန်တရားရှိမယ်နော်ဘဝနှစ်ခုလုံးကတန်တရားရှိမယ်အကြောင်းကျိုးတရားတွေပေါ်မှာတန်တရားရှိတယ်အကြောင်းကျိုးဆိုပိဿသမုပ္ပါတို့ပဋ္ဌာန်းတို့အဲဒီအကြောင်းကျိုးတရားတွေအများကြီးပေါ့ကာမပစ္စည်းတို့ဒီအကြောင်းကျိုးတရားတွေသူလက်ခံတန်တရားဖြစ်အဲ့လိုမျိုးဆိုလို့ အဲ့ဒီဟာတွေရှိနေတဲ့ခါကျတော့ဝိသိကိစ္စတကယ်လို့ဒီတရားတွေပေါ်မှာကိုယ်တန်တရားသွားဖြစ်မယ်ဆိုရင်ဒီဝိသရာပြုတ်ကျသွားနိုင်တယ်ပြုတ်ပြတ်သွားနိုင်တယ်ဒီတော့ဒီဝိသဝိသရာကိုအဲ့ဒီလိုအပြစ်မြင်လာရင်မလိုချင်တော့ဘူးပေါ့ဗျပရမဇုပရမဇန်ရဲ့အပြစ်ကိုဆင်ញင်မယ်တော့ဒုတိယဇန်သွားဖို့ဆိုဝိတက်နဲ့ဝိစာတော့ပဲခွာနိုင်မှဆိုဒုတိယဝိတက်ရဲ့ဝိစာရအပြစ်ကိုဆင်ញင်မယ်အပြစ်နှမျိုးဆင်ញင်မယ်နော်ဒါပြောပြီးသားမို့ဘုန်းကြီးမင်းဒီနေ့က ဆန့်ကျင်မဲ့နိဝရဏတွေပြောပြီးသားပရမဇ္ဇရဲ့အပြစ်ကိုမြင်အောင်ကြည့်ပြီးတော့မှဒုတိယဇာရဲ့ဟိုငြိမ်သက်တယ်တော့ပရမဇ္ဇနဲ့ဒုတိယဇာပိုးငြိမ်သက်တယ်ဒုတိယဇာလိုချင်တဲ့စိတ်ထားတော့နောက်ဘာလို့ရမလဲဆိုပထမဇာမှာလိုချင်တဲ့စိတ်ကိုဟိုနိကန္ဒီခေါ်တယ်လိုချင်တဲ့စိတ်မထားနဲ့မလိုချင်တဲ့စိတ်ထားဘူးဒါပြောကြနိကန္ဒီခွာလို့စာသုံးတယ်နော်ပထမဇာမှာ လူချင်းငက်ွက်ချင်းတက်တက်ချင်းတက်တက်တက်ရှိတဲ့နိဂန္ဒီကိုကုံစီရေးဆိုနိဂန္ဒီကိုခွာခိုင်းတာလေဒါမှနှစ်သက်သဘောကျတဲ့စိတ်တွေကို ခွာထားလိုက်ဖယ်ထားလိုက်မဖြစ်စေနဲ့ပြောအဲ့ဒီလိုဆင်ញင်ဥဒိချက်၄ချက်နော်နံပါတ်၁ကပထမဇာယအပြစ်ကိုဆင်ញင်မယ်နံပါတ်၂ကဝိတဝိစာရအပြစ်ကိုဆင်ញင်မယ်ဒါအပြစ်ဆင်ញင်တာနောက်တစ်ခါကျတော့အပြစ်ဆင်ញင်ပြီးတဲ့နောက်ကနောက်ပိုင်းမှာကောင်းတာဆင်ញင်မှာဒုတိယဇာကဒီပထမဇာနဲ့ပိုညင်တတ်တယ် ငါပထမဆုံးမလို့ခြင်းဘူးဒါကြောင့်ငါဒုတိယဇံလို့ခြင်းတယ်အဲ့ဒီဥဒိချက်၄မျိုးအနိကဏိခွာတယ်လို့တောင်းတယ်ပထမဆုံးမလို့ခြင်းဘူးဆိုအနိကဏိခွာအဲ့ဒီဥဒိချက်၄မျိုးနဲ့ဘုန်းကြီးတို့ကဒီအာနာပါနပရိဝါနမိတ်ကိုပြန်ပြီးအာယုပြုပြီးတော့ရှုမှတ်ရစူးစိုက်ရှုနေသိအောင်လုပ်တာဘုန်းကြီးခုနပြောခဲ့ပြီနမိတ်စောစောကလည်းပြောနမိတ်တွေပေါ်လာတဲ့ချိန်မှမှတော့မမှတ်ပါနဲ့အတိလေးပဲကတ်တာ မှတ်နေရင်ဘာဖြစ်လဲဝိတ္တဝိစာတော့ပြုတ်ပြချောင်းဒုတိယဇန်သွားခက်တယ်အဲ့ဒါဒီမှတ်ထားပါတော့တကယ်လို့ဘုန်းကြီးကဝင်လေထွက်လေမှတ်နေမယ်ဆိုဘယ်တော့မှဝိတ္တဝိစာရမပြောဘူး။ဘာဖြစ်လို့လဲဆိုတော့ဝိတ္တဝိစာရဟာဝစီသင်္ခါရောဆိုဝိတ္တကကြံပြီးမှဝိစာရပြောတယ်ဆိုတယ်စဉ်းစားတယ်ဆိုတော့ဝိတ္တကကြံစီတယ်ကြံစီပြီးဝိစာရဆင်ញံသုံးသပ်ပြီးမှပြောတာ။ဒါကိုယမိုက်တို့အားလို့ကြဝိတ္တကဝိစာရ ဝေစီသင်္ခါရောဆိုတာဓာတ်ရဟောတာရှိပါတုတ်တွေတော်တော်များများလည်းဒါဟောတာဒါကြောင့်မို့တကယ်လို့ဘုန်းကြီးကမှတ်နေမယ်ဆိုရင်တော့ဝိတဝိသရာမပြုတ်မမှတ်ပါနဲ့တိအတိလေးကပ်ပြီးကြည်ပေါ့နော်တချို့ဆရာတော်တွေကတော့ဒီချိန်လောက်ကစားမမှတ်ပါတော့နဲ့ဒီလိုဘုန်းကြီးကတော့နမိတ်ရတဲ့ချိန်ကနေစမမှတ်စေချင်အဲ့ဒီကလေ့ကျင့်လုပ်ခဲ့ဘူးအဲလိုနဲ့အာနာပါနပရိပဏိမိကိုစိုက်ကြည့်နေ တမာရီအားကောင်းတော့ဒီလင်းသမီးကကြည်လင်တောက်ပါလာပြီဆိုတဲ့ကဖက်ကလေးနှလုံးသားလှမ်းကြည့်လိုက်ပရမဇန်မလိုချင်တဲ့စိတ်ဒုတိယဇန်ကိုလိုချင်တဲ့စိတ်တွေနဲ့လှမ်းကြည့်လိုက်ဝိတ္တဥ္စာရပြုတ်ကြနေတာပီတိဒုက္ခရေကတာပီတိဆိုတာပြိဝနမိအာယုမှာနှစ်သက်သဘောကြတဲ့သဘောလေးတွေ့မယ်ဒုက္ခဆိုတာဒီပြိဝနမိအာယုရတော့ခံစားနေတဲ့သဘောလေးနော်ဧကဂရာဆိုပြိဝနမိအာယုတစ်ခုတည်းကိုစူးစိုက်ကြနေတဲ့သဘောလေးပေါ့ဒါလေးတွေ့လိုက် ဒီသုံးမျိုးမြင်လာပြီဆိုရင်ဒါဒုတိယဇန်ရတယ်လို့ဒါမျိုးသုံးပါတယ်ဗျာမြင်ပြီဆိုတကပြိပါနမိတ်ကိုပြန်အာယုံပြန်စိုက်ကိုခဏပဲကြည့်ရတယ်နော်ဟိုကြာကြာကြီးမကြည့်နဲ့ကြာကြာကြည့်လို့ရတာမတွေ့တော့ဒါဒုတိယဇန်တန်ဒီခေါ်တယ်ပြန်ပြောပါမယ်ဒါမှတ်မိအောင်လို့ပြောတော့နော်ဥတီကျက်လို့ပရမဇန်ဝင်စားတာနေရက်လိုက်ပါရက်ပြီးတော့ကဆင်ញင်မယ်ဆင်ញင်တော့ပါစေပရမဇန်ရဲ့အပြစ်ကိုဆင်ញင်မယ် ဝိတဝိสารအပြစ်ကိုဆင်ញင်မယ်အပြစ်နှမျိုးဆင်ញင်မယ်ပြီးတော့ဒုတိယဇံကိုလိုချင်တဲ့စိတ်ထားပထမဇံကိုမလိုချင်တဲ့စိတ်ထားနိကနိခွာတော့အဲ့ဒီဥဒိချက်၄မျိုးနဲ့ပြိပါနမိတ်ကိုစူးစိုက်ပြီးရှုနေပါတမာရီအားကောင်းလိုက်လင်းနမိတ်တွေအားကောင်းလာပြီဆိုတမာရီအားကောင်းလာတမာရီအားကောင်းတဲ့လင်းနမိတ်ကကြည်လင်တောက်ပလာပြီဆိုပတ်ကလေးနှလုံးသားလှမ်းကြည့်လိုက်နှလုံးသားလှမ်းကြည့်လိုက်ကိုကပရမဇံကိုမလိုချင်တဲ့စိတ်လည်းဖြစ်နေပြီဒုတိယဇံကိုလိုချင်တဲ့စိတ်လည်းဖြစ်နေတယ်ဆိုရင်ဝိတဝိစာရအလိုလိုပြုတ်ကျသွားတယ် ပြုတ်ကြနေပီတိဒုက္ခဧကရာဒီသုံးမျိုးပဲတွေ့မယ်တွေ့လိုက်ဖတ်ကလခဏပဲဒါလေးမြင်ကိုမြင်ပြီးတော့ဖတ်ကလပြန်ပြန်ဒီပရိဝါနမိစဉ္ညာနှလုံးသွင်းပရိဝါနမိပဲပြန်ဆူဆက်ကတ်ကြည့်ကတ်ကြည့်ပြီးတော့မနေ့ကပြောခဲ့တဲ့ဝတိဘော9ဓာတ်နဲ့ဒီဒုတိယဇံကိုလည်းချက်ချင်းကြီးတတိယဇံတက်လို့မရအောင်နော်ဒီတတိယဇံမှာလည်းဒုတိယဇံမှာလည်းဝတိဘော9ဓာတ်နေနေအောင်ဒုတိယဇံစိတ်စိတ်တိတ်တိတ်ဖြစ်မယ်နောက်ကပိဿကနာဝိတိဖြစ်မယ် အာဝိဇ္ဇနာဝစီဘောနဲ့ဆင်ញင်နိုင်တယ်ပိဿကနာဝတိဘောနဲ့လည်းဆင်ញင်နိုင်တယ်နောက်တမာဝိဇ္ဇဝစီဝတိဘောဒိဋ္ဌာနာဝတိဘောဘုဋ္ဌာနာဝတိဘောဒီဝတိဘော၅ရာနိုင်နေအောင်မျိုးမျိုးကျင့်ရအောင်ကျင့်ရင်ကျင့်ကျင့်နဲ့လေးကျင့်ရလာပြီးတော့ကျွမ်းကျင်လာကျွမ်းကျင်လာပြီးဆိုမှတတ္တိယဇံကိုတွားဒီမှာကြည့်လိုက်တတ္တိယဇံကြဒုက္ခဧကကရပီတိမပါတော့တတ္တိယဇံကြတော့ပီတိပြုတ်သွားပြီ ဒုက္ခနဲ့ဧကဂရဉာဏ်ဒါတတိယဇံခေါ်တယ်သရုပ်ကနီမှာကြည့်လိုက်တတိယဇံသွားခြင်းပြီဆိုဘာလို့ရမလဲဆိုခုနဘုန်းကြီးတို့ကပရိပါဏိမိဇိုင်က၃ခုဆင်ញင်ပြီးပရိပါဏိမိကိုအာယုံပြုနေဒုတိယဇံရတယ်ဒုတိယပရိပါဏိမိကိုရှုမှတ်နေတာဒုတိယဇံရတယ်လို့ဆိုတယ်တတိယဇံသွားခြင်းဒီဒုတိယဇံဝင်စားမှုကိုရပ်လိုက်ဒါကိုထတယ်လို့သုံးတယ်ရပ်တာကိုထတယ်လို့သုံးတယ် အဲတော့ထပြနောက်ပဲတတိယဇံရဲ့အပြစ်ကိုဘာလို့မလဲဆိုဒုတိယဒုတိယဇံတတိယဇံသွားရင်ဒုတိယဇံရဲ့အပြစ်ကိုဆင်ញင်ပါတဲ့ဒုတိယဇံရဲ့အပြစ်ကဘာလဲဆိုဒုတိယဇံကြည့်လိုက်ပါတော့နော်ဒုတိယဇံအပြစ်ကဒုတိယဇံနဲ့နိကတဲ့အကြောင်းဆိုဘာလဲဆိုဝိတက်ဝိစာရမရှိလို့ဒုတိယဇံကိုဝိတက်ဝိစာရရှိနေဒုတိယဇံကမရဘူးဟောဒီဒုတိယဇံကဝိတက်ဝိစာရဆိုတဲ့ ဝိတ္တဝိသရာရန်သူနဲ့တဲနီးပါလားဒီလိုဆင်ညာဝိတ္တဝိသရာဝင်လိုက်ဒီဒုတိယဆံပြုတ်ကျသွားနိုင်တယ်ဒီလိုဆင်ညာပြီးတဲ့အခါကျတော့တတိယဆံသွားကြပီတိရဲ့အဖြစ်ကိုလည်းဆင်ညာနော်ပီတိကဘာလို့တာလဲဆိုတော့ဒီပရိဘကနမိတ်အာယုံမှာနှစ်သက်သဘောကြတဲ့သဘောလေးကိုပြောတာဟုတ်နော် ဒီပီတိကလည်းခုနကဒီပရိပါနိတ္တနမိတ်ပေါ်မှာနိတ္တသဘောကြတယ်ဆိုဒီပေါ်မှာမနစ်သက်တာမျိုးလေးဖြစ်လာရင်ပေါ့လေကောင်းစွာမငြိမ်သက်တာဖြစ်တယ်ပီတိမရှိမှသာလေဟုတ်လားပီတိကလို့ပြောလေဆိုတော့ပီတိတို့ဒုက္ခတို့ကနှစ်သက်မှုတွေလှုပ်ရှားမှုတွေရှိတယ်နောက်တစ်မျိုးပြောရင်မငြိမ်သက်ပီတိဆိုတကြွကြွတသိမ့်သိမ့်တငြိမ်ငြိမ်ဖြစ်တာမျိုးတွေပေါ့နော် ဒါကတော့တကယ်ငြိမ်တာမဟုတ်ဘူးတကယ်ငြိမ်တဲ့အာမျိုးရမှာကောင်းမယ်ပီတိရဲ့နှစ်သက်မှုကလှုပ်ရှားမှုရှိတယ်ပြီးတော့ဒီပီတိကိုမလိုချင်ဘူးဒါကြောင့်ဒီပီတိကကျိုးပြက်လွယ်တယ်ဒီလိုသုံးတယ်ရှောလွယ်တယ်ပေါ့နောက်မနေ့ကပြောခဲ့တယ်ပီတိဟာဖြာဝရရဲ့ဆန့်ကျင်ဘက်နော်အာရုံတွေးကြုံလာလို့ဒီပြိဗာနမိတ်ပေါ်မှာမနစ်သက်မှုတွေဖြစ်လာရင် တော့ပီတိကပြုတ်ကျသွားနိုင်တယ်။ဟောပီတိကလည်းတကယ်တမ်းကျတော့မခိုင်မြဲပါလား။ကြိုးပြက်လွယ်ပါလား။ဒါမျိုးပေါ့။ဒါတော့ဒီပီတိကိုမလိုချင်တဲ့စိတ်မျိုးရ။နံပါတ်1ကတော့ဒုတိယဇာသမပဟာဝိတဝိစာရရန်သူနဲ့နိကတ်တယ်။ပီတိဟာလည်းစိတ်ကဟိုလှုပ်ရှားပြီးမှချမ်းသာတယ်ဆိုတော့ဒါလည်းမကောင်းဘူးပေါ့လှုပ်ရှားပြီးချမ်းသာတယ်ဆိုစိတ်မငြိမ်သက်ဘူး စိတ်မတည်ငြိမ်ဘူးပေါ့တည်ငြိမ်နေတဲ့ချမ်းသာမျိုးပဲငါလိုချင်တယ်ဒီပီတိကလည်းချိန်မြေလှုပ်ရှားနေတော့ပြုတ်ကျသွားနိုင်တယ်တနည်းအားဖြင့်ပြောရင်တော့ဒေါသတွေဝင်လာရင်မကျေနပ်စာတွေကြားလာရင်ဟိုဘုန်းကြီးတို့ဒီဇံပိုင်းမှာကအဲ့လိုလူလုံးတဲ့အတန်လူလူတန်တွေကြားလာရင်ဒေါသဖြစ်လာတော့သုံးဖို့ဒေါသမဖြစ်လဲတရားဝင်လာရင်ဒီခုတည်းကဖုထက်သွားရင်ခုနပီတိကပြုတ်ချပါအဲကြောင့်ဟောဒီပီတိကလည်း အချိန်မေးပြုတ်ကြသွားနေတာပဲငါဒီပီတိကိုမလို့ချင်ဘူးဒုတိယတတိယဇန်တက်မဲ့ကြရင်ဒုတိယဇန်သမပရဲ့အနိကဇန်ဆိုတာဘာလဲဝိတ္တဝိစာရပြည့်စင်ခြင်းပဲပီတိရဲ့ပြည့်စင်ခြင်းပဲပြီးတော့မှတတိယဇန်ကဒုတိယဇန်နဲ့ဒုတိယဇန်နဲ့တိတ်ငြိမ်သက်တာပဲနော်တတိယဇန်ကြပါလေဒုက္ခဧကေရာဒုက္ခပီတိလို့မလှုပ်ရှားမနဲ့တိတ်ငြိမ်တဲ့အေးချမ်းတဲ့အရာပဲအဲ့ဒါကိုလိုချင်တဲ့စိတ်ထားမယ် နော်တတ္တိယဇံကိုမလိုချင်တဲ့စိတ်ဓာတ်ဒါနိကနိခွာတယ်လို့သုံးတာပေါ့အဲဒီဥဒိချက်၄ချက်နဲ့ပရိပါနမိကိုစုဆိုင်ဆိုင်ရှုပါရှုရင်းနဲ့တမာရီကောင်းလားပရိပါနမိကကြည်လင်တောက်ပါလာမယ်ခိုင်မြဲလာမယ်ခိုင်မြဲလာပြီဆိုမှဘုန်းကြီးတို့နှလုံးသားကိုလှမ်းမယ်ဖတ်ခလက်လှမ်းကြည့်လိုက်ကြည့်လိုက်တဲ့အခါကျပီတိပြုတ်ကျသွားမယ်ဒုက္ခသဘောဧကဂရသဘောဒုက္ခသဘောဆိုတာပရိပါနမိအာယုမှာချမ်းသာ ခံစားပြီးတော့ချမ်းသာနေတဲ့သဘောလေးတွေ့တယ်။ဧကဂရာဆိုပရိဝါနမိအာယုတကူထဲမှာကပ်ပြီးတည်ငြိမ်နေတဲ့သဘောလေးတွေ့တယ်။အဲ့ဒီသဘောနှမျိုးတွေ့ပြီးဆိုရင်တော့ဒီပရိဝါနမိဝင်လေထွက်လေနှာခေါင်းကဒီဒီနေရာကိုပြန်လာ။ဟိုကြာကြာမကြည့်အောင်။အဲ့ဒါကိုတတ္တိယဇံဝင်စားတယ်လို့တောင်းပါတယ်။ဒီတတ္တိယဇံကိုလည်းဘုန်းကြီးတို့ကအကောင်းအောင်ဝတိဘော၅ဓာတ်နဲ့တော့ ပတိဝေါ၅ပါးနဲ့မှာတော့ဒီမှာအဓိကကတော့တတိယဇန်စိတ်စေတသိက်တွေဖြစ်ပြီးဇာနာဝီတိဖြစ်တယ်ပြီးတော့နောက်ကပစ္ဆကနာဝီတိဆက်ဖြစ်တယ်ဒါကြောင့်နောကယကနနာပြောမယ်ဘုံငါဆလနာဘုံကုတ်ပစ္စမနရဝိဇာပစ္ဆကနာဇန်ဇောဆိုတာကပစ္ဆကနာဇန်ဇောခုနှစ်ကြိမ်ပြီးတော့ဘဝင်အဲ့ဒီမနောရဝိဇံခိုက်တမှာလေဒီခုနဇိုင်းကနှစ်ပါးကိုဆင်ញင်နိုင်တယ်ပစ္ဆကနာဇောခိုက်တမှာလေ ခုနဒုက္ခဧကဂရဆိုတဲ့ဆိုင်ကဏ္ဍနှစ်ပါးကိုဆင်ញင်နိုင်တယ်အဲ့လိုကြွားချတယ်တဝိထီထဲမှာပဲဆင်ញင်နိုင်ဒါတွေကြတော့နည်းနည်းခက်တယ်ပေါ့လေလောက်ချိန်မှသိမယ်ဒီတိုင်းပြောရင်ကတော့ဟိုတိတ်ပြီးတော့နားလဲမှာမဟုတ်အဲ့ဒီလိုဝတိဘော9ရာနိုင်နေအောင်ကျင်းကျင်းကျင်းနဲ့ဝတိဘော9ရာနိုင်နေသွားပြီဒီတတိယဇာနဲ့တော်တော်ခိုင်မြဲသွားပြီဆုံမဘုန်းကြီးကသုဒ္ဓဇာတက်နီးကိုသင်ပါတယ်သုဒ္ဓဇာညာကြည်လိုက်ဥပေက္ခ ဧကကရာဥပ္ပခါကြတော့ချမ်းသာတာလည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်တည်ငြိမ်ပြီးတော့သူကငြိမ်ချမ်းတဲ့တစ်မျိုးပဲဒုက္ခတို့ကြတော့ချမ်းသာပြီးချမ်းသာချမ်းသာပြီးတော့ချမ်းသာတဲ့သဘောအေးမြလို့ခံစားပြီးမှနေတာဥပ္ပခါကြကြီးလို့မဟုတ်ဆင်းရဲတာလည်းမဟုတ်ချမ်းသာလည်းမဟုတ်တည်ငြိမ်ပြီးတော့ခံစားမှုတစ်မျိုးပေါ့ဒါကြောင့်သူကပို့ပြီးတော့ကောင်းတယ် ဒီထဲမှာတော့နည်းနည်းပြောစရာရှိတာတော့လောကီချမ်းသာထဲမှာတော့တတ္တယဇံကတတ္တယဇံဒုက္ခအကောင်းဆုံးလို့တရားပြောတယ်ခုနတတ္တယဇံကြည့်ပြီးတကယ်တကယ်ကြတာကတော့လှုပ်ရှားတဲ့ချမ်းသာတစ်မျိုးဖြစ်တဲ့အတွက်မချမ်းသာဘူးလို့ဒီလိုသုံးပါတယ်ပြန်ကြည့်ပြတော်ကောင်းများတော့ဥပ္ပခချမ်းသာမူဟာချမ်းသာဆင်းရဲမရှိဘဲနဲ့ချမ်းသာအစစ်မှန်ပဲလို့ပြောတယ်ဒီတော့တတ္တယဇံအနေပြီးတော့သုဒ္ဓဇံသွားခြင်းတတ္တယဇံကိုဝတိဘော၅ရာနိုင်နေအောင်ကျင့် ကျင့်ပြီးတော့ဘုန်းကြီးတို့ဘာလုပ်ရမလဲဆိုတော့တတ္တိယဇာရဲ့အပြစ်တွေကိုဆင်ញင်ရမယ်တတ္တိယဇာရဲ့အပြစ်ကိုဘယ်လိုဆင်ញင်မလဲဆိုတတ္တိယဇာကဘာလဲဆိုပီတိပြုတ်ကြလို့တတ္တိယဇာရတာဟောဒီတတ္တိယဇာပီတိရံသူနဲ့နှီးတာပဲဒီတစ်ချက်ဆင်ញင်မယ်နောက်ဒုက္ခရဲ့အပြစ်ကိုဆင်ញင်မယ်ဒုက္ခကဘာလဲဆိုတော့ဒီပရိဝါနမိအာယုံမှာ ခံစားနေတဲ့သဘောလေးပေါ့အာယုံခံစားနေတဲ့သဘောဒီကလည်းခုနကဆန့်ကျင်ဘက်လေးပြန်ကြည့်လိုက်ပေါ့နော်ဒုက္ခရဲ့ဆန့်ကျင်ဘက်ကဘာလဲဆိုမနေ့ကဘုန်းကြီးတို့ပြောခဲ့ပြီဒုက္ခရဲ့ဆန့်ကျင်ဥဒိစ္စနဲ့ကိုကိုစိတ်တွေပြန်လွင့်နေမယ်စိတ်တွေပူလောင်နေမယ်ဆိုဟာဒီဒုက္ခလည်းချိန်မပြုတ်ကြနိုင်တော့ဘူးဟာဒီဒုက္ခလည်းမလို့ချိန်ဘူးသုဒ္ဓဇံတက်မဲ့ကြရင်ပီတိရဲ့အပြစ်ကိုဆင်ញင်မယ်ဒုက္ခရဲ့အပြစ်ကိုဆင်ញင်မယ် အပြည့်နှိတ်ခုဆင်ခြင်းဟောဆုံးထဇံကတော့ဒီတဲ့ငြိမ်းချမ်းတာပဲအဲလိုဆုံးဇံဆုံးထဇံကိုလိုချင်တဲ့စိတ်နဲ့ထားတယ်တတိယဇံကိုမလိုချင်တဲ့စိတ်နိကန္ဒီခွာတယ်လို့သုံးတယ်တတိယဇံကိုလည်းမလိုချင်တဲ့စိတ်ထားအဲ့ဒီဥဒိကျက်၄မျိုးနဲ့ပရိပါနိမိတ်ကိုစူးစိုက်ပြီးကပ်ပြီးရှုနေရှုရင်းရှုနေတမာရီကောင်းတဲ့လင်းနိမိတ်တွေကြည်လင်တော့ပါလိုက်ခိုင်မြဲလာပြီဆိုဖတ်ကလေးနဲ့ဒီနှလုံးသားကြည်လိုက်ဟင် တတိယနမိတ်အာယုံမှာခံစားရတယ်ဆိုတည်ငြိမ်တဲ့ခံစားပေါ့ချမ်းသာတယ်မို့ဆင်းတယ်မို့တည်ငြိမ်ခြင်းခံစားနေတဲ့ပိခာသဘောလေးတွေ့မယ်ဥပိခဝေနာသဘောလေးတွေ့မယ်အဲ့ဒီအာယုံမှာကပ်ပြီးတီးနေတဲ့ဧကဂရသဘောလေးလည်းတွေ့မယ်အဲ့ဒီနှမျိုးတွေ့ပြီဆိုရင်ပရိကနမိငကိုကနာတိဝမှာပြန်မှာအဲ့ဒီပရိကနမိကိုစူးစိုက်ပြီးရှုနေတာကိုသရုတ်ထဆံဝင်စားတယ်လို့ဒီလိုသုံးပါတယ် အဲ့မှာဝတိဘောနိုင်နေအောင်ကျင့်ရတယ်ဝတိဘောနိုင်နေအောင်ကျင့်ရင်သုဒ္ဓဇာရဲ့ထူးခြားချက်ကဘာလဲဆိုဘုန်းကြီးတို့ဒီထဲမှာရေးထားပါတယ်နော်သုဒ္ဓဇာထူးခြားမှုသုဒ္ဓဇာရသွားရင်အသက်မရှူတော့သက်ရှူမှထင်ရှားမရှိတော့အဲ့ဒါသုဒ္ဓဇာရဲ့ထူးခြားမှုပဲနော်အဲ့ဒီချိန်မှာဘာဖြစ်တတ်လဲဆိုဘုန်းကြီးတို့တွေကဒီ လေယူရမတွေ့တဲ့အခါငါအသက်မှရှုသေးလားမရှုဘူးလားဒီလိုဆန်းစစ်တတ်တယ်အဲ့ဒီလိုမစစ်ဆေးနဲ့အဲ့လိုမကြည့်နဲ့ကြည့်လိုက်တမာရီပြတ်သွားရပြီးတဲ့ဆံကလည်းရှော့ကျသွားနိုင်တယ်ဒါကိုလည်းတတိပေးကြတော့ဆရာသမားတွေကနော်အဲ့ဒီသုဒ္ဓသံတမာရီခိုက်တာမှာအသက်မရှုတော့လဲအသက်ရှုမရှုကိုပြန်လဲစစ်ဆေးတော့ဒီငါရှုလားမရှုလားပြန်စစ်ဆေးလိုက်တော့ပြန်ရှုတာတွေ့လိုက်မယ်နော် အဲဒီတော့အစပိုင်းမှာတော့ဘုန်းကြီးတို့ကဒီသုဒ္ဓဆောင်ဝင်စားတဲ့အစပိုင်းမှာတော့အသက်ရှူမှုမရှိမှုကိုမစစ်ဆေးစေခြင်းဘူးနော်သုဒ္ဓဆောင်ဝင်ခုနပရိကနမိတ်နဲ့ဒီနှလုံးသားမှာလှန့်ကြည့်လိုက်ဥပိ္ပခာနဲ့ဧကရာသဘောလေးတွေ့ပြီးဆိုဒီပရိကနမိတ်ပဲပြန်ပြီးတော့စူးစိုက်ရှုရှုလို့သိအားကောင်းလာပြီဆိုမှသိအားကောင်းလို့တမာရီအားကောင်းလာပြီခုနဝတိဘော9ရာနဲ့နိုင်နေအောင်ကျင့်တဲ့ခါမှာကျင့်နောက်မှုရှိတဲ့ခါမှာ အဲ့ဒီချိန်မှာအသက်ရှုမရှုပြန်စစ်ဆေးကြည့်လိုက်အဲ့ခါကျလုံးဝမရှုတော့ဘယ်ခါမျိုးရှုသေးလဲတိုင်းမှာစားတဲ့ဘုန်းကြီးရိုက်ထားတယ်ဥပ္ပစာရသမားကြီးခိုက်တာဒီဇိုင်းကားတွေကိုဆင်ញင်နိုင်စွာမရှိတဲ့ဝိဥပ္ပခာနဲ့ဧကဂရာဒါကိုဆင်ញင်နိုင်စွာမရှိတဲ့အခိုက်အတန့်မှာတော့အသက်ရှုသေးတယ်ဒါတွေဆင်ញင်ပြီးပြိပါနေပြီကိုအောင်စိုက်ကြလိုက်လို့ရင်တော့ဒီအသက်မရှုတော့အဲ့ဒါကြတော့သုဒ္ဓဆံရသွားပြီလို့သုံးတယ်နော် တကယ်လို့ဆင်ញင်ကြည့်တယ်ဥပေက္ခဧကတာသဘောမတွေ့သေးဘူးတို့ဒါတော့ဥစ္စာကသမารိပဲအပ္ပနာသမารိရောက်သွားပြီသုဒ္ဓတသမပတ်ဆိုတာကအပ္ပနာသမารိရသွားတဲ့သဘောမျိုးနော်ဥပေက္ခဧကတာဆင်ញင်နိုင်ပြီးတော့ဒီပရိပါနေမေကိုပြန်ဝင်စားပြီးစုစိုက်ကြည့်နေတဲ့ခါမှာတော့အသက်မချူတော့အဲ့လိုကြွယ်တယ်ပေါ့ဗျာဒါကိုလည်းဘုန်းကြီးတို့ကမလုပ်ကြလဲဆိုတော့ ဝတိဘော9ရာနဲ့နိုင်နေအောင်ကျင့်မယ်အဲ့ဒီသုဒ္ဓဇံခိုက်တာမှာဥပေက္ခာဧကရာနဲ့တကွဖြစ်တဲ့စိတ်ဇံစိတ်တွေဖြစ်တယ်ဒီစိတ်တွေဖြစ်ပြီးနောက်ပိုင်းမှာဇာနာဝိထိဇာစိတ်စင်တာပြီးတဲ့အခါကျပြစ္ဆုကနာဝိထိဖြစ်တယ်ဒါတွေကိုဆင်ញင်နိုင်စွမ်းရှိတဲ့ဝတိဘော9ရာနဲ့ဖမန်ထထလေ့ကျင့်ပေးဝင်စားပေးပေါ့အဲ့မှာကြွားကျင်လာပြီဆိုမှဘုန်းကြီးတို့ဒီမာသရိပ္ပံသုတ်တံတော့ ဝိပဿနာကုနိုင်တယ်ဆိုဒီလိုမိတ်သွားပါတယ်နော်အဲတော့ဇန်ကတော့ဒီလောက်နဲ့ထားမယ်နော်ပြီးတော့ဘုန်းကြီးတို့ဒုတိယပိုင်းကပါလဲဆိုဒီဝင်လေထွက်လေကိုဝိပဿနာရှုနည်းဆိုနောက်ဆုံးမျက်နှာတစ်ခုသွားမယ်နော်အဲဒီမှာဝင်လေထွက်လေကိုဝိပဿနာရှုတဲ့အခါကျတော့ဒီမှာမာသရိပဏသုတ်ထကရာကနှစ်မျိုးပြောသွားတယ်ဘလို့ပြောသွားလဲဆိုတော့ဘုန်းကြီးတို့နံပါတ်1ကတော့သူကတော့အကုန်လုံးဇံမဲ့ဝင်စားခိုင်းတာတယ် အာနာပါနာကို ရှုမှတ်တယ်ရှုမှတ်တဲ့ခါကျနမိတ်တွေရသွားမယ်နမိတ်တွေရလာပြီးတော့အဲ့ဒါကိုဇံဖြစ်အောင်ဇံဝင်ဇံဝင်စားပေါ့ဇံဝင်စားမှာထထပြီးတဲ့ခါကျတော့ထတယ်ဆိုရပ်လိုက်တာပဲရပ်ပြီးတော့ဒီဝင်လေထွက်လေကိုလည်းဝိပဿနာရှုနိုင်တယ်ပြီးတော့ဇံအင်္ဂါလေးတွေပေါ့ဗျာပထမဇံပြီးတော့ပထမဇံမှာလည်းထပြီးဝိပဿနာရှုနိုင်တယ်ဒုတိယဇံမှာထရပ်ပြီးတော့လည်းဝိပဿနာရှုနိုင်တယ် တတိယဇန်လောက်နဲ့လည်းလုံနိုင်တယ်သုဒ္ဓဇန်တိအောင်ကြိုက်လဲသုဒ္ဓဇန်တိအောင်ဝင်စားပြီးမှရပ်ပြီးမှဆင်းရဲဝိပဿနာရှုနိုင်တယ်နော်ပရမဇန်ဆိုရင်တော့ဝိတဝိဇာရပိတိဒုက္ခဧကဂရာပေါ့ဒီဇိုင်းကလည်းအဲ့နှစ်နီးပေးထားတယ်ပရမနီးကဇန်ကနေဝင်စားဝင်စားပြီးရပ်လိုက်ရပ်ပြီးတော့ဝင်လေထွက်လေကိုဝိပဿနာရှုတဲ့နေရာတနည်းဒါကိုဘုန်းကြီးတို့ဒီထဲမှာရေးထားတယ်အတ္တတပတ္တတကမ္မိကပုဂ္ဂိုလ်လို့ခေါ်တယ်ဇမထပြီဇမထရဇံကိုဝင်စားတယ်ရပ်လိုက်တာ ရပ်ပြီးတော့ဒီလူဝင်လူထွက်လို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဒါအတ္တတပတ္တတကာမိကပုဂ္ဂိုလ်ဆိုဘုန်းကြီးတို့မှတ်စုပေးထားပါအဲ့ဒီပုဂ္ဂိုလ်ဝိပဿနာရှုခြင်းဘာရှုမှလဲနံပါတ်1အတ္တတပတ္တတကာဒီဝင်လေထွက်လေတွေကိုပြောတာဒီဝင်လေထွက်လေကိုလည်းဝိပဿနာရှုနိုင်တယ်ဝိပဿနာဆိုတာက၄ရက်သဘောကိုကြည့်ရမယ်နော်ဟိုတလောကပြောခဲ့ပြီဝိပဿနာရှုတယ်ဆိုတာသဘာဝလက္ခဏာမြင်အောင်ရှုမယ်တာမညာလက္ခဏာမြင်အောင်ရှုမယ်သင်္ကတလက္ခဏာမြင်အောင်ရှုမယ် တဘာဝလက္ခဏာဆိုတာလေဆိုလေလေဝါယောတရဲ့တဘာဝပေါ့တုံကန်တဲ့သဘောထောက်ထားတဲ့သဘောပူတဲ့သဘောအေးတဲ့သဘောနော်ဓာတ်တရဲ့တဘာဝရှုပြီးတော့ဒီဝင်လေထွက်လေဆိုတာအတ္တတပတ္တသာသကာယဘယ်မှာမိတယ်လဲဆိုကရဇကာယဒီခန္ဓာကိုယ်ယူမိနေတယ်လို့ပြောတယ်ဝင်လေထွက်လေဘယ်မှာပြဒီခန္ဓာကိုယ်ကြီးရှိလို့ပြဒီခန္ဓာကိုယ်ကြီးမရှိဝင်လေထွက်လို့မဖြစ်အဲ့တော့ကရဇကာယလို့ခေါ်တယ် ဒီကရဇကာယဟာယုတ်တွေအနေနဲ့ပြောရင်ဘာပြောမလဲဆိုအဲ့မှာကြည့်လဲမဟာဘောဥပါဒာယုတ်ဓာတ်ကြီး၄ပါးနဲ့ဥပါဒာယုတ်နော်သူက၃မျိုးရှုခိုင်းတော့ဝင်ဒီမဟာဘောဥပါဒာယုတ်တွေကဘယ်ဟာကိုအမိပြုဖြစ်လဲဆိုရင်ဒီမဟာဘောဥပါဒာယုတ်တွေကိုအမိပြုပြီးတော့အဲ့ဒီအာယုံပြုတယ်ဒီယုတ်တွေရှိမှစိတ်စေတသိက်ကရှိတယ်ဒီယုတ်အာယုံအာယုံပြုပြီးဒီခန္ဓာကိုအာယုံပြုပြီးတော့ဘတ်တာ စေတသိက်အတွေ့အထိဝေဒနာခံစားမှုသိညာမှတ်သားမှုစေနာစိတ်ဆောင်မှုဝိညာဉ်သိမှုဒီဖတ်တာပစ္စကပစ္စကတရားလို့ခေါ်တယ်အဲ့ဒီနာမကာယလည်းရှိရမယ်သုံးချက်ပေါ့ဒါထက္ကရာပြောတဲ့အတိုင်းပြောပါတယ်နံပါတ်1ဒီဝင်လေထွက်လေရှိတာကိုအတ္တတပတ္တတလခါရလို့ခေါ်တယ်ဒီဝင်လေထွက်လေကဘယ်မှာမိဖြစ်တယ်ဒီခန္ဓာကိုယ်ကြီးမှာမိဖြစ်ဖြစ်တယ်ဒီခန္ဓာကိုယ်ကြီးကိုဓာတ်ခွဲလိုက်ရင် မဟာဘုတ်လေးရုပ်တွေခွဲလိုက်ရင်မဟာဘုတ်လေးပါဥပါဒရုပ်28ပါးပေါ့ခန္ဓာကိုယ်များဒါကိုခွဲပြအဲ့ဒီရုပ်28ပါးကိုအာယုံပြုတာပါလေစိတ်တသိစိတ်စေတသိတွေအဲ့ဒါဖတ်တဝိနာသိညာဖတ်တဝိနာသိညာစေနာဝိညာဉ်ဆိုတော့ဖတ်တပစ္စကမပစ္စကမပြင်ဖတ်တပစ္စကတရားလို့ခေါ်တယ်ဒါကိုနာမကာယလို့ခေါ်တယ်ပြီးတော့ ဝင်လေထွက်လေကိုဝိပဿနာ ရှုတဲ့ပုဂ္ဂိုလ်ကဒီကာယသုံးမျိုးရှုရမယ်ဆိုပြီးတော့မာသတိပြန်သုတ်ထက်ကညွန့်တာတယ်ချုပ်ပြောရရင်တော့ယုံနဲ့နာနဲ့ရှုတာပါဝင်လေထွက်လေဆိုရလဲခုနကခြုံလိုက်မာဘုတ်ထဲမှာပါတက်ကြီးလေးပါးထဲမှာပါဝင်နော်ဒီတော့ဥပါဒယုတ်ပြီးတော့ဉာဏ်နဲ့ဖတ်တာဝိညာဉ်တင်ညာစေတနာဝိညာဉ်ဒါကိုအောက်မှာကြည့်လိုက်တော့မှတ်ချက်မှာကြည့်လိုက်ခန္ဓာအနေနဲ့ယူပြောရရင်ဝေဒနာကို ဝေဒနာကိုခန္ဓာဝိုက်ဝေဒနာခန္ဓာပေါ့ပညာကိုခန္ဓာဝိုက်ပညာခန္ဓာပေါ့ဖတ်တာနဲ့စေတနာသင်္ခါရခန္ဓာဝိညာဉ်ကဝိညာဉ်နဲ့ခန္ဓာဘုန်းကြီးတို့နောက်တာသိရိုက်တာတော့အမှန်ရိုက်တာရဲ့အဲ့မှာဟိုဝေဒနာခန္ဓာကကာယအောင်မှာခါဝေးကြနေတယ်သင်ညာသင်ညာဒီသင်ညာခန္ဓာသင်ညာရေးချကြတယ်နောက်တာသိပြန်ရိုက်တာနောက်ဝိညာဉ်ဆိုညာကြီးနဲ့ရေးရမှာဝိညာဉ်တက်ကရာညာကြီးနဲ့ရေးရမှာအဲ့တော့ ခုနဖတ်တာပိစက တရားတွေကိုဘုန်းကြီးတို့ဝေခန္ဓာဖွဲ့ရင် ဝေဒနာဝေဒနာခန္ဓာသင်ညာသင်ညာခန္ဓာဖတ်တာနဲ့စေတနာသင်္ခါရခန္ဓာဝိညာဝိညာဏခန္ဓာဒီဝင်လီထွက်လီကရုပ်ကုန်မိပြုဖြစ်တာပေါ့ဒီခန္ဓာကိုယ်ကြီးမိပြုလဲဒီရုပ်တရားပါလဲဥပါဒါယုမဟာဘောဥပါဒါယုအဲ့ဒီရုပ်တွေကိုခန္ဓာဖွဲ့ယူဘက်ခန္ဓာအဲ့တော့ခြုံလိုက်ရင်တော့ဘာကြလဲအတ္တတပတ္တ ဝင်လေထွက်လေရှုမှတ်တဲ့ဘောဥပါဒနာခန္ဓာ၅ပါးဝိပဿနာရှုရမယ်ဒါပဲခြုံပြောရင်ဒီတဲ့နည်းနည်းလေးခြုံပြောနေရုပ်နဲ့နာနဲ့ပေါ့ဗျာရှုရမယ်မဟာဘောဥပါဒယုတ်တရားရုပ်ဉာဏ်နဲ့တရားတွေကနာမ်ပေါ့ရုပ်နာနှစ်ပါးကိုရှုရမယ်ရုပ်နာနှစ်ပါးပရမဆုံးရုပ်ဆိုရင်ရုပ်တဘာဝမြင်အောင်ရှုနာမ်ဆိုရင်နာမ်တဘာဝမြင်အောင်ရှုနံပါတ်1နော်အဲ့ဒီတဘာဝကနှစ်မျိုးရှိတယ်ရုပ်တဘာဝနာမ်တဘာဝနောက်မှာဘာလာလဲကြောင်းကျိုးတဘာဝ ကြောင်းကျုပ်တဘာဝမြင်အောင်ရှုအောင်ကြောင်းကျုပ်တဘာဝကြောင့်ဟောဒီမဟာသတိပ္ပံသုတ်တံကတော့ဒါကြောင့်မိုးကုတ်ဆရာတို့ရဲ့ဒါကင်ထားပုံရအောင်အဝိဇ္ဇာဒီပရိစ္ဆသမုပ္ပါဒံဒိဋ္ဌဝါအဝိဇ္ဇာစာရတဲ့ပရိစ္ဆသမုပ္ပါကြောင်းကျိုးဆက်သွယ်ဖြစ်ပုံကိုရှုရမယ်လို့ပြောတယ်ဒါဒါဒီသုတ်တံရဒီဒီမဟာသတိပ္ပံတော့အဖွင့်ရဒီလိုပြောတာနော်ကြောင်းကျိုးဆက်ဆက်ပုံအဓိကတော့အကြောင်းအကျိုးမြင်အောင်ရှုခိုင်းတာပါပဲနော်ဒိဋ္ဌသောက အဲ့တော့ပရိစ္ဆေသမုပ္ပါဒ်ကြီးမပြောလို့ပါဘူးဆုံးလုံးဆရာတော်ဤပဲမှတ်ထားဖို့။ဒါလည်းမသိတော့လိုခြင်းလိုခြင်းတော့ဆွဲလန်းဆွဲလန်းနဲ့ပြုလုပ်ပြုလုပ်တော့ယာယီယာယီတော့ခံကြပြီတော့အိုနာသေးဒါတွေခံကြပြီတော့တောကပရိဒီဝဒေါကတွေခံကြပြီတော့ဒါပြောတော့ဒီခန္ဓာကိုယ်ပါလို့ဘုန်းကြီးမသိလို့လိုခြင်းခဲ့တာလိုခြင်းတော့ဒီခန္ဓာကိုယ်မရရအောင်ကုသိုလ်ကောင်းမှုလုပ်ပြီးဆုတောင်းတယ်အာလူဝကောင်းလင်းတို့နတ်ဝကောင်းကောင်းလင်းတို့ညှော်ပြီးကုသိုလ်လုပ်တယ်ပြုလုပ်တယ် နော်မသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုတ်လို့ဆွဲလန်းလာတော့နေရရောင်ပြုတ်လို့တော့ဗျာကံနေပြုတ်လို့တော့ဒီအိုဓာတ်နာဓာတ်သေဓာတ်တဲ့ခန္ဓာကြီးရလာတယ်မတို့မိုးကြီးမနာကြီးမသိရင်ပါဗျာတောကဆိုရင်တောကတွေဖြစ်မဲ့ပြည်တွေကငိုကြွရတယ်ကိုဆင်းရဲစိတ်ဆင်းရဲတာတွေတိတ်ပြင်းထန်သောပူဆွေးဝမ်းနေရပြီးမူးမေ့သွားတာတွေဒါတွေဖြစ်လာဒီဟာတွေခံကြပြီတော့ အဲ့ဒီအကြောင်းအကျိုးတွေကိုမြင်အောင်ရှုရမယ်လို့ဆိုတယ်အဲ့ဒီအကြောင်းအကျိုးတွေတကယ်မြင်ရင်ဒီမှာမာသီရိယသုတ်ထကရာဘာပြောလဲဆိုငါသူဘယောက်ျားမိန်းမပုဂ္ဂိုလ်တ attva ငါသားငါသမီးငါပစ္စည်းငါဥစ္စာအလိုလိုပျောက်သွားနိုင်တယ်အကြောင်းအကျိုးတကယ်မြင်ရင်ပေါ့မမြင်တော့မပျောက်ပါဘူးဗျအဲ့ဒီလောက်ဒီရှုရမယ်ပြောတယ် အဲကြောင်းကျိုးမြင်အောင်ရှုပြနောက်ပိုင်းကျတော့ဒါကသဘာဝလက္ခဏာနော်သဘာဝလက္ခဏာပြမှတ်ထားပါရုပ်သဘာဝနာမ်သဘာဝမြင်အောင်ရှုမယ်ပြီးတော့ကြောင်းကျိုးသဘာဝမြင်အောင်ရှုမယ်ပထမရုပ်သဘာဝနာမ်သဘာဝကြည်တောင်ဘုန်းကြီးတို့သင်ရတယ်ဒုတိယကြောင်းကျိုးမြင်တောင်သင်ရတယ်နော်တကယ်အဲ့ဒီလိုရုပ်သဘာဝနာမ်သဘာဝတွေကြောင်းကျိုးတွေမြင်ရင်ဟောဒါဝဂောတိတာဆိုတာမရှိတော့ဘူးကိုကြည်ချင်းဟုတ်လားအဆန္နာစာရီလိုပေါ့လေ ဘယ်သူမှမရှိတော့ရုပ်တဘာဝတတ်တဲ့နာမ်တဘာဝတတ်တဲ့ဒီရုပ်တဘာဝတတ်တဲ့နာမ်တဘာဝတတ်အကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တဘာဝတတ်တဲ့ဆိုတာမြင်သွားတယ်မြင်သွားရင်ခုနပရိစ္ဆသဘောပဏိနဲ့မြင်မြင်ဘယ်နည်းနဲ့မြင်မြင်ဒီမှာတော့ပရိစ္ဆသဘောပဏိနဲ့မြင်ရမယ်လို့ပြောပါတယ်မြင်သွားရင်ဒီပေါ်မှာတန်တရားရှိတဲ့ဝိသေကိစ္စဝိတိဏကင်ခောဒါကိုကွယ်ပြောက်သွားတယ် ဒီနေ့မတ်စုလေးပေးထားတယ်ပေါ့နော်အဲဒီမှာမနီယာဒင်မာကြီးဒေါခင်မေကြီးပြောတယ်ဒီမတ်စုလေးကြည့်လိုက်ဒီခုနကပြောသလိုဒီကြောင်းကျိုးတဘာဝတွေမြင်သွားရင်လည်းပဲအဘိဓမ္မာနီးရတော့ဝိသေကိစ္စ10မျိုးသုတ်တန်နီးကြ16မျိုးနော်ဗိဓမာတွေပြန်ပြောမယ်ခုနရုပ်တဘာဝနာတဘာဝအကြောင်းကျိုးတွေတကယ်မြင်သွားပြီဆိုဘုရားတရားပေါ်မှာ ဘုရားပေါ်မှာယုံမှမှုကင်းတယ်တရားပေါ်မှာယုံမှမှုကင်းတယ်သံဃာပေါ်မှာယုံမှမှုကင်းတယ်သီလသိက္ခာပေါ်မှာယုံမှမှုကင်းသွားပြီနော်အရင်ဘဝအတိတ်ဘဝလည်းလက်ခံတယ်အနာနောက်ဘဝလည်းလက်ခံတယ်ဒီအတိတ်အနာဂတ်နှစ်ခုလုံးဘဝနှစ်ခုလုံးလက်ခံတယ်အကြောင်းကျိုးဆက်ဆက်ဖြစ်တဲ့တရားတွေလုံးဝလက်ခံသွားတယ်ဒီဝိသေကိစ္စကင်းသွားဒါပြီးမှလို့သုတ်တန်ဤလို့じゃဒီမှာရေးထားပါတယ် ဒီလိုသူတို့ဝိသုဒ္ဓိမမှာရေးတာဘာသာရိကဆရာတော်ကတစ်မျိုးရေးထားတယ်။ဘာစီဆရာတော်တစ်မျိုးရေးထားတယ်။အဲ့တော့ဒီကလူတွေနားလေအောင်ဘယ်လိုပြန်မလဲဆိုကိုယ့်အကုန်နားလေတယ်တခါတည်းသူများနားလေအောင်မပြောနိုင်ဘူး။ဘုန်းကြီးတို့ကျောင်းဆရာများစာသင်သလိုဖြစ်တယ်။ဖတ်ကြည့်တယ်။ဒီခါတည်းလေးကိုယ့်အကုန်နားလေတဲ့အောင်ရှိတယ်သူများတွေဘယ်လို နားမှလဲလားဆိုအတိတ်ကိုအကြောင်းပြုပြီးယုံမှခြင်း၅မျိုးဖြစ်တယ်။၅ပါးဖြစ်တယ်လို့သုံးပါတယ်။ငါတဲ့ လွန်ခဲ့တဲ့အတိတ်ကာလတုန်းကရှိခဲ့ဖြစ်ခဲ့လားဒီလိုလဲတန်တရားတွေလွန်ရှိခဲ့ဖြစ်ခဲ့လားဟုတ်ရလားဆိုတာဒါသူမဖြစ်တော့ဘူးတကယ်လို့ဒီယောသောအနန္တဝအကြောင်းကျုပ်တကယ်မမြင်တော့ဓာတုမှတန်တရားဖြစ်နေဦးမှာဒီဝိသေကစားမပြုတ်ပါဘူးငါဟာလွန်လေပြီးတော့တိတ်ကာလကမရှိခဲ့မဖြစ်ခဲ့ဘူးလျောလားဒါမျိုးပေါ့နောက်တစ်ခါငါဟာလွန်လေပြီးတော့တိတ်ကာလမင်းပုံနာစရုပ်ဘယ်မျိုးစမ်းနဲ့ဖြစ်ခဲ့ ပါလိမ့်မည်လေဒါကတော့ရှေးရှေးတုန်းကတော့အမျိုးက၄ခုရှိတယ်ဗျာမင်းမျိုးပုံနာမျိုးဒီဒီဒီကုန်းစဉ်ပွဲသားမျိုးပေါ့အောက်တန်းသားဒုတ်သမားမျိုးဆိုပြီး၄မျိုးဒီခေတ်ကျတော့ဘုန်းကြီးတို့လူမျိုးတွေကဟိုအမေရိကန်နိုင်ငံသားဘယ်နိုင်ငံသားညာနိုင်ငံသားဒီလိုပဲပြောရမှာပေါ့ငါဟာဟိုဘယ်နိုင်ငံသားဖြစ်ခဲ့တယ်တိတ်ဘွားတော့ဒါမျိုးပဲပြောရမှာနော်ဘာဖြစ်လို့လဲဒါတွေကလည်းရှိနေတာ ဘုန်းကြီးတို့အညာမှာအဲဘုန်းကြီးတို့အခုထောက်ပနေတဲ့ကလေးမလေးတယောက်အရင်တိတ်ပေါအောင်တော့ဒုတိယကဘာစစ်ထင်ပါတယ်သူကအီတလီယန်စစ်သားဘုန်းကြီးတို့နိုင်ငံမှာဆုံးသွားပြီးတော့ဟိုအညာမှာကမ္လူရမြောက်ကလိထုရွာမှာဝင်စားနေယောဂအဖြူယောဂမင်းကလေးလာဖြစ်နေမွေးတော့ဗမာမိသားစုကသွားမှုဆင်းရလိုက်တာမေဖေများတောတဲ့တောင်နဲ့ရွာတော်ကပ်နေတယ်ဒီကလေးလေးပညာသင်ဖို့တောင်တော်တော်ခက်တယ်ဒါနဲ့ရွာဘုန်းကြီး ဒီတော့ကွာလို့ငါတတ်နိုင်မြတ်ထောက်ပါမှမှန်တယ်အဲ့လိုပြောတာကိုခန္ဓာဝိရကုသိုလ်ကြီးဒီနေ့တော့ကိုရံရောက်သွားလူရကြီးကြီးပဲထောင်းတော်မောင်းမောင်းကြီးယုတ်ကအဲ့ဒီတိုင်းပဲဒါပေမဲ့အင်္ဂလိပ်စကားတခုမှမပြောတာမျက်စိမျက်နာပေါက်ကောယုတ်ကောအသားဖွေးပြီးတော့အဲ့ဒါမျိုးပေါ့ဗျာနော်အဲတော့ငါဟာလုံလေပြတိတ်ကလာမင်းပုံနာဒါရှေးတုန်းကအသုံးတော့အဲ့ဒီဖရာလက်ထက်ကတော့ဒီမင်းမျိုးပုံနာမျိုးဒါမျိုးတွေရှိတာအခုကတော့ ဘုန်းကြီးတို့နိုင်ငံတကာနိုင်ငံလိုက်လူမျိုးကွဲသွားတယ်ပေါ့ဗျာဘယ်မျိုးဆက်မှာဖြစ်ခဲ့ပါလဲဖြစ်ခဲ့ဟမ်ဖြစ်ခဲ့ပါလိမ့်မယ်ဖြစ်ဖြစ်ခဲ့ပါလိမ့်မည်လေဆိုဒါမျိုးတွေကိုယ့်အကိုတန်တရားဖြစ်တာအဲ့ဒီတန်တရားကြီးအကြောင်းကျိုးမြင်သွားမဖြစ်တော့ဘူးအာလုံးလေးပြီးတော့ဒိတ်ကာလဘယ်ပုံသဏ္ဍာန်ဖြစ်ကြလဲဟလားရရှိရှိပုံသဏ္ဍာန်တိုးတိုးပုံသဏ္ဍာန်အမဲသလားဖြူသလားဒါမျိုးပြပုသလားကြွသလားဒါမျိုးဖြစ်ခဲ့သလားလို့ပြောတာဘယ်ပုံသဏ္ဍာန်ဖြစ်ခဲ့ပါလဲ တရားတန်တရားရှိတယ်နော်ပြီးတော့ငါလွန်လင်းပြတိတ်ကတော့ဘယ်ဘယ်ပုံသဏ္ဍာန်ဖြစ်ခဲ့ပြီးတော့လွန်ခဲ့တဲ့အဲ့ဒီအဲ့ဒီဘဝတွေအရင်ဆက်ဆက်မှာဘယ်လိုပုံစံများဖြစ်ခဲ့ပါသလဲအဲ့ဒီလိုတန်တရားတွေလျှောက်ဖြစ်တော့အတိတ်ကိုကြောင်းပြုပြီးတော့ယုံမှန်တန်တရား၅မျိုးဖြစ်တယ်၅ပါးဖြစ်တယ်အနာကအကြောင်းပြုပြီးတော့လေယုံမှန်တန်တရား၅ပါးဖြစ်တယ်ဆိုပြောတော့တယ်ငါဒီဒီဘဝမှာနောင်နာကကာလမှာဖြစ်အောင်လားနောက်ဘဝဖြစ်အောင်မလားပြောတာလေ ငါဒီဒီဘဝနောင်တော့မဖြစ်တော့ဘူးလားဒီလိုတန်တရားတွေရှိတယ်ငါဒီဘဝမှာ နောင်တာကလားမင်းပုံနာမျိုးစားပြီးဘယ်မျိုးစားပြီးဖြစ်ရအောင်မလဲဟောနောက်ဘဝဟလာဘယ်နိုင်ငံသားများငါဖြစ်အောင်မလဲဒါမျိုးပေါ့ခုနကလေးမလေးကြည့်လိုက်အရင်ဘဝယောက်ျားအီတာလီယန်စစ်သားဒီဘဝကြောင့်မင်းကလေးဖြစ်နေဒါပေမဲ့ခန္ဓာကိုယ်ကြတော့အစွဲရှိလို့လားမသိဘူးအဲ့ဒီခန္ဓာကိုယ်ကတကူအဖြူခန္ဓာကိုယ်အတိုင်းပဲအနောက်တိုင်းသားပုံစံအတိုင်းပဲဘာမှမဟုတ်ပြန်ဘူး မွေးလာတော့ဗမာမိသားစုမှာသွားပရိသန်ကြီးတိပြီးမွေးပြန်တယ်။ဒါသည်ဒီဘဝမှာ နောင်နာကဘယ်ပုံသဏ္ဍာန်မျိုးဖြစ်အောင်မလဲ။တို့တို့ဖြစ်မလားရှေရှေဖြစ်မလားအမဲဖြစ်မလားဖြူဖြစ်မလားဒါပြောတာပါ။ဒါသည်ဒီဘဝမှာနောင်နာကဘဝမှာဘယ်ပုံသဏ္ဍာန်ဖြစ်ရပြီးနောက်ဘဝဆက်ဆက်မှာဘယ်ပုံသဏ္ဍာန်များဖြစ်အောင်မလဲ။အနာဂတ်ကိုအကြောင်းပြုယုံမှချင်း၅ပါးဖြစ်ပါတယ်။နည်းနည်းခက်တယ်ဗျသူကအတိပ္ပယ်ကမကွေးမကွာဆိုတော့တော်တော်စဉ်းစားနော်။ ခုနဗိဓမာနီးတော့မရှင်းဘူးနောက်တစ်ခုကြည့်လိုက်ပစ္စုပန်ကိုအကြောင်းပြပြီးယုံမာခြင်းက6မျိုးဒီပစ္စုပန်ကလည်းခန္ဓာကိုယ်ရဆွဲပြီးတူလားတူလားတွေ့တော့တာကိုယ်ခန္ဓာကိုယ်ကြီးကြည့်အမျိုးမျိုးစဉ်းစားဝေဖန်မှုတွေဖြစ်တာကိုပြောတယ်နာမနေကငါဟုတ်မှာဟုတ်ရလားဆိုကိုယ့်အကိုတန်တရားဖြစ်နေငါမဟုတ်ပဲဖြစ်နေသလားရှိနေသလားဒီလိုလဲတန်တရားဖြစ်နေဘယ်လိုမျိုးဆက်ဖြစ်နေပါလိမ့်အခုခုလက်ရှိဘဝမှာ မင်းမျိုးတွေလားပေါ့ဒါရှေ့ရှေ့သုံးပါကိုကတော့ဗမာလူမျိုးလားနော်အင်္ဂလန်လူမျိုးလားအစာကြီးလို့ပေါ့နော်မက္ဆီကန်လူမျိုးလားအစာကြီးငါရဲ့အတ္တဒီဘယ်ပုံသဏ္ဍာန်ရှိတယ်လဲဒါအတ္တကောဝိညာဉ်ကောလက်ခံတာတော့ဒါကိုပြောတာဒီအတ္တခေါ်တဲ့တ attva လေးကဘယ်ဘဝလိုက်ဘယ်ဘဝကိုသွားရောက်မှလဲအဲ့ဒီလိုပစ္စုပန်ကိုအကြောင်းပြုပြီးရုံမချင်း6မျိုးဖြစ်တယ် အဲအကုန်လုံးပေါင်းလိုက်တော့ယုံမာခြင်း16မျိုးပေါ့ဒါကတော့မှတ်ဖို့ခက်တယ်ဓမ္မကြီးမဆုတောင်းတာတော့ကောင်းတယ်ဒီတိုင်းတော့မှတ်ဖို့မလွယ်ဘူးနော်ခုနဗိဓမာနီကဝိသိကိစ္စ6မျိုးကြောင်းကျိုးမြင်သွားရင်ဗိဓမာနီကဝိသိကိစ္စအဲ10မျိုးပေါ့လေအဲ့ဒါပယ်သွားတယ်တုတ်တန်ဒီကြတဲ့ဒီဝိသိကိစ္စ16မျိုးပယ်သွားတယ်လို့ဒီလိုမှတ်တာအဲ့ဒီလိုနဲ့ကြောင်းကျိုးမြင်ပြီးတဲ့နောက်ပိုင်းမှာသူကဘာဆက်ကျင်ရမလဲဆိုတော့နံပါတ် တစ်ကသဘာဝလက္ခဏာမြင်အောင်ကြည့်နှစ်ကသာမညာလက္ခဏာကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ရုပ်သဘာဝနာမ်သဘာဝတွေရဲ့အနေစဒုက္ခအနတ္တမြင်အောင်ကြည့်ရအဲ့လိုကြည့်ရင်ကြည့်ရင်တော့ဝိပဿနာဉာဏ်နဲ့ဆင့်ဆင့်တက်အဲ့လိုကြင်ကြံတဲ့အခါမှာငါဒီနေ့နေ့ဒီတနေ့တဲ့ဒီတရက်ထဲနဲ့ရအောင်ချမှာပဲအဲ့လိုစိတ်ကလည်းတင်းတင်းရင်လို့ပြီးတဲ့အခါကျဘာလေးသတ်မှတ်ချက်ပေးတာလဲဆို အဲ့ဒီလိုမှရှုမှတ်တဲ့ကဥဒုတပါယလည်းမြင်ရတယ်သိပ်ပူလို့နဲ့ထိုင်လို့မကောင်းသိပ်အေးလို့နဲ့ထိုင်လို့ဥဒုတပါယဖြစ်ရတယ်ဒါဝတိဒီထဂရာပြန်ပြောသွားမာတီကနိကေမာဝေကထဂရာဝတိပလန်တုတ်နောက်တစ်ခုကပုဂ္ဂလတပါယအတူနေတဲ့ပုဂ္ဂိုလ်ကလည်းချစ်ခင်ညီညွတ်နေမှသူတို့ကဆန့်ကျင်ဘက်လို့နေကိုမရနိုင်နောက်တစ်ခုကဘောဇနတပါယကိုမျှတတဲ့အစာဟာရလည်းရမှတရားအထုတ်လို့ကောင်းနောက်တစ်ခုကဓမ္မတဝနာတပါယ ကိုယ့်ကိုတရားသင်ပေးမဲ့ပုံကုံမျိုးနော်လမ်းကြောင်းတဲ့ပေးမဲ့ပုံကုံမျိုးနီးမှလမ်းမှတရားမျိုးကိုယ်မှသိထားသင်ပေးမဲ့ပုံကိုရှိရအဲ့ဒါမှသာလေကိုယ်မှဒီတထိုင်နဲ့နဲ့ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်ပြီးတော့မဉဏ်ဖုန်ဉဏ်ရသွားနိုင်တယ်အဲ့ဒီလိုမဉဏ်ဖုန်ဉဏ်ရသွားတဲ့သဘောမျိုးကိုအာနာပါနာခြေခံပြီးတော့ယဟနာဖြစ်တဲ့ပုံကိုဆိုပြီးတော့မာသရိပ္ပံတုတ်ကဗြဟ္မာဆိုစပြီးတော့ပြပါဒါကဘုန်းကြီးတို့ ဝိပဿနာလမ်းစဉ်သွားတဲ့ခါကျတော့ပထမနည်းပေါ့နော် နောက်ဒုတိယနည်းကျတော့ကြည်လားဒုတိယနည်းကျဘာလာလဲဆိုအနာဘာနာသုဒ္ဓဇံဒီရရင်သုဒ္ဓဇံဝင်စားဝင်စားပြီးထပရမဇံလောက်တွေဂျင်နတ်တွေဆိုပရမဇံမှာဝင်စားပြီးထလဲရပ်လိုက်တာပေါ့ဗျာရပ်ပြီးတော့ဇိုင်းငါလေးတွေကို ပြန်ပြီးဆင်ញင်ရမယ်ခုနပစ္စုံနာဝိသီနဲ့ဆင်ញင်လို့ရဆင်ញင်ကြည့်လိုက်မယ်ပရမဇံဆိုဝိတ္တဝိဇာရပိတိဒုက္ခဧကဂရာ စေတသိက်လေးတွေဘယ်တော့မှသူတတ်တတ်မဖြစ်ဘူးစိတ်နဲ့တွဲဖြစ်နေဒါကြောင့်ဝိပဿနာရှုတဲ့အခါကျကြည့်လိုက်အဲဒီဇံကိုဝိပဿနာရှုတဲ့ပုဂ္ဂိုလ်ဇာနာကာမိကဆိုဘုန်းကြီးမှတ်စုလေးပေးထားဇံကထဇိုင်ကတို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဇာနေဇာနာကာမိကပုဂ္ဂိုလ်ဟာနံပါတ်1ဘာကိုဆင်ញမ်းမလဲဇိုင်ကအဲ့ဒီနဲ့အတူဖြစ်တဲ့စိတ်စေတသိက်နန္တရားဒါကိုရှုမယ်ပရမဒါလေးတွေကတဘာဝပေါ့ ရမဇန်ဆိုရင်ဝိတရတဘာဝဝိสารတဘာဝပိဋိတာဒီတဘာဝလေးမြောင်ရှုမယ်နော်ပြီးတဲ့အခါကျအကြောင်းကျိုးတဘာဝဒီဇန်เนี่ยဘယ်မှာမိပြုလဲဒီခန္ဓာကိုယ်ကြီးမိပြုဖြစ်တယ်ရုပ်ခန္ဓာကိုယ်မြေဒါကြောင့်နောက်ကကရဇကာယမဟာဘဥပါဒာယုခြုံပြောရင်တော့ဇန်အင်္ဂါဆိုတဲ့ဇန်အင်္ဂါစိတ်စေတသိက်ဆိုတဲ့နန္တရားမဟာမဟာဘဥပါဒာယုဆိုတဲ့ရုပ်တရားပေါ့ဒီနှစ်ပါးကိုဝိပဿနာရှုအောင် ရှုတဲ့အခါတော့ခုနကပထမဆုံးကဘာရှုရမလဲဆိုရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုရုပ်တဘာဝနာမ်တဘာဝမြင်ပြီဆိုတော့ဒုတိယဘာရှုမလဲကြောင်းကျိုးတဘာဝမြင်အောင်ရှုကြောင်းကျိုးတဘာဝမြင်ပြီဆိုကြောင်းကျိုးဆက်ဆက်ပြည့်ဒီယုံနာတဘာဝတွေကိုဘာမြင်အောင်ရှုမလဲဆိုတော့နေသဒုက္ခအနတ္တအဲ့ရနေသေးပြီးဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်တက်တက်တက်နောက်ဆုံးတော့အရတ္တမေအရတ္တဖို့ဉာဏ်ရပါတော့ဒါကတော့ဒီထက္ကရာမှာလာတဲ့ဝိပဿနာရှုနည်းပေါ့ဗျာ အဲ့ဒါလောက်နဲ့ထားမယ်ပြီးတဲ့ခါကျတော့ဘုန်းကြီးတို့ဒီမှာခေါင်းစည်းလေးပေးထားတာပါလဲဆိုဒီအတ္တပါဏကမ္မထံကိုပွားများတဲ့အတွက်ဘာကြိုးကျေးဇူးတွေရှိတယ်လဲအဲဒီမှာဘုန်းကြီးတို့ဂျာကုလဘာဖြတ်ပြောခြင်းသေးလဲဆိုတော့အငင်းခုံလေးရှိတယ်ဗျစာကုတ်ကုံမကြည့်တာလဲပါမှာပေါ့လေဒီအာနာပါနကအဲ့မှာညဉ့်ညခုံကြတာပါလဲလူတိုင်းအာမထုတ်သင့်ဘူးဆိုတဲ့ဟာမျိုးညဉ့်ညခုံကြသူကဘာကိုကြောင်းပြလဲသူကအဲ့ဒါစာဝတိက ပြီးပြီဆိုတော့မကြည့်တာပေါ့ဒီအာနာပါနလမ်းစဉ်ဟာမဟာပုရိသဖရာလောင်းတို့လိုပါရမီတူးရှိတဲ့ပုဂ္ဂိုလ်များသာကျင့်တဲ့နယ်ဆိုတာမျိုးပြောထားတာမျိုးတွေရှိတာပေါ့တကယ်တကယ်ကြဒီမှာဝိသုဒ္ဓိမကဖွင့်တာကမဟာပုရိသဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတော့အာနာပါနလမ်းစဉ်ကသူကစထွန်းပြောတာတော့အာနာပါနကမ္မထာကခဲရင်တယ်ခဲရင်တဲ့ဘာဝနာလုပ်ငန်းလည်းဖြစ်တယ်ဒီ မဟာပုရိသမှာအထုတ်နိုင်တယ်ဆိုတော့ပြောတာကိုသူကထပ်ဖွင့်ပြမဟာပုရိသဆိုတော့ဘယ်လိုပုံကိုမျိုးခေါ်လဲဆိုဗုဒ္ဓကိုလည်းမဟာပုရိသခေါ်တယ်။နောက်ပိစိကဗုဒ္ဓကိုလည်းမဟာပုရိသဘုရားရဲ့အဆုံးအမကိုလိုက်နာရတဲ့ပုံကိုမှန်သမျှလည်းမဟာပုရိသနော်မဟာပုရိသဆိုဘုရားလောင်းနေခေါ်တာမဟုတ်ဘူးနော်သုံးချက်မှတ်ထားမယ်ဗုဒ္ဓကိုလည်းမဟာပုရိသခေါ်တယ်ပိစိကဗုဒ္ဓတွေကိုလည်း ဟိုဘုရားနဲ့ဒီဘုရားကြားမှာပွင့်တယ်ပိစကဗုဒ္ဓကိုလည်းမာဂုရိတခေါ်တယ်ဘုရားအဆုံးမအတိုင်းလိုက်နာကျင့်သုံးနေတဲ့ဗုဒ္ဓဗုဒ္ဓဘုရားသားတော်မှန်များတမီးတော်မှန်များလည်းမာဂုရိတအဲဓမ္မကြီးတို့ဘုန်းကြီးတို့ဒီမှာသင်္นานသူသင်္นานသားတွေဘုရားရဲ့အဆုံးမအတိုင်းလိုက်နာကျင့်နေတာပုဂ္ဂိုလ်မှန်များဒါမာဂုရိတအဲတော့အကုန်လုံးကျင့်နိုင်တယ်လို့ဆိုလိုတာပဲဘုန်းကြီးတို့တွေမာဂုရိတထဲမှာ ပါဝင်နေတဲ့အတွက်အဲတော့ဒီ အာနာပါနကိုလုံနိုင်တယ်လို့ဒီလိုမှတ်ပေါ့လှုပ်ချင်ရင်ဒါလည်းဘုရားဆုံးမလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်တွေအထုတ်လို့ရတာပဲအထုတ်မယ်ဒီလိုစိတ်နေတာအထုတ်ပြီးမှဘုန်းကြီးအာနာပါနပွားများရင်ကျိုးဒီနေ့အချိန်ရတော့ပြောမယ်နော်ခု6နာရီထိုးတော့တို့ကနေဒီအာနာပါနအထုတ်တဲ့ပုဂ္ဂိုလ်များဟာဒီမျက်မှောက်ဘဝမသိမီစောစောကရတ္တဖို့ရနိုင်ရတ္တဖို့ရဟနာဖြစ်နိုင်တော့မသိမီပါ ဟောကသောတာပတိမေဖို့သရဂိုင်းမေဖို့နာဂိုင်းမေဖို့ပြီးတော့ယဟန္တာမသေးမင်းမှရနိုင်တယ်ဒါကြောင့်ဘယ်တရားပဲအာထုအာထုပေါ့ဗျာဒါတော့အများကြီးတွေ့ရပါတယ်များသောအားဖြင့်တော့ဘုန်းကြီးကအနာပါနရလို့ပြောကြတာအနာပါနမှာမဟုတ်ပါဘူးဘယ်ကမ္မနာအာထုအာထုအာထုဆယ်နှစ်ကြတာအာထုမသေးခင်လေးမှတရားရနိုင်ဒါပြောတာဒါအတူတူပဲနော်မသေးမီစောစောကပေါ့လေစောကြီးကတရားရနိုင်နော်သေဂန်ဤမှာကပ်ပြီးတော့လေတရားရနိုင် ဘယ်ကမ္မနာကအထုအထုဒီကနေ့အထုဒီမှာကြီးတို့ဒီကနေ့ရနိုင်တယ်နောက်သေကံဤကာလမှာကပ်ပြီးရနိုင်တယ်ဒါရတ္တဖို့တိအောင်ပြောတာပြီးတဲ့အခါမှာတကယ်လို့ယာနာမဖြစ်ဘူးရတ္တဖို့ဆိုယာနာပြောတယ်အနာဂံပုဂ္ဂိုလ်၅ဦးဖြစ်နိုင်တယ်ဒီမှာတော့ဘုန်းကြီးပါဠိလိုပဲရေးထားတယ်အဲ့ဒါကိုတော့ဗမာလိုပြောပါမယ်ဒီ အနာဂံပုဂ္ဂိုလ်ပေါ့ဗျာဒုဘဝအနာဂံဖြစ်ပြီးသိသွားမယ်ဆိုရင်သုဒ္ဓဝတ္တ၅ပုံကိုသွားရတယ်သုဒ္ဓဝတ္တ၅ပုံသွားတဲ့အခါမှာသုဒ္ဓဝတ္တ၅ပုံရှိအာဝိယအတ္တဘသုဒ္ဓတသုဒ္ဓတိအကဏိဌာဆိုတော့ဗျာသုဒ္ဓဝတ္တ၅ပုံအိန္ဒိယ၅ပါးနဲ့ချိန်ထိုးပြောမယ်အိန္ဒိယတတ္တိတွေဝိရိယတွေတတိတွေတမာတွေပညာဟိုတတိယအိန္ဒိယ၅ပါးညီမျှမှာတရားရတယ်လို့ပြောတယ်အဲ့ဒီအိန္ဒိယ၅ပါးနဲ့သုဒ္ဓဝတ္တ၅ပုံတွဲရမှာတတ္တိတွေအားကောင်းတဲ့ပုဂ္ဂိုလ်ဟာ အဝိဟာဘုံအောက်ဆုံးသုဒ္ဓဝတ္တ၅ဘုံဝိရိယနေအာကောင်းတဲ့ပုဂ္ဂိုလ်ကအတ္တဘာဘုံတတိနေတမာရိနေတတိနေဝိရိယနေတတိနေတတိအာကောင်းတဲ့ပုဂ္ဂိုလ်ကအောက်ရအတ္တဘာသုတ္တတာဘုံတမာရိအားတဲ့အာကောင်းတဲ့ပုဂ္ဂိုလ်ကသုတ္တတိဘုံပင်ငိမ့်တွေအာကောင်းတဲ့ပုဂ္ဂိုလ်ကအကဏိဌာဘုံအိန္ဒိရေ၅ပါးနဲ့ဒီ သုဒ္ဓဝါဒ၅ပုံတွဲမှန်လိုက်အင်းဒီ၅ပါးတော့စင်တိုင်းသိရမယ်သုဒ္ဓဝါဒ၅ပုံစင်တိုင်းသိရမယ်အဲ့ဒါဒီလိုတွဲလိုက်ပြီးတော့အင်းဒီ၅ပါးထက်တဲ့အလိုက်ခုနဘုံ၅ပါးအစင်တိုင်းဖြစ်သွားမယ်နော်ပညာတွေထက်ရင်ထက်ဆုံးဘုံတန့်ဖြစ်မယ်အဲ့ဒီမှာလည်းနာဂာအနေနဲ့ဖြစ်မယ်ဖြစ်တဲ့ကအဲ့ဒီဘုံဘွားရောက်သွားတယ်သုဒ္ဓဝါဒဘုံတစ်ခုကိုရောက်သွားမယ်ရောက်သွားတဲ့အခါမှာသုဒ္ဓဝါဒဘုံရဲ့ တတန်ထဝက်လောက်မှာယန္တာဖြစ်တဲ့ပုဂ္ဂိုလ်ကိုအန္တရာအန္တရာပရိနိဗ္ဗာန်ရဲ့အနာဂံပုဂ္ဂိုလ်လို့ခေါ်တယ်။ကာကြီးကအဲ့ဒီအဓိပ္ပာယ်ပြောတယ်။နော်ရောက်သွားတဲ့သုဒ္ဓဝတ္တဘုံရောက်နေတဲ့သုဒ္ဓဘာသာဘုံရဲ့တတန်တဝက်လောက်မှာယန္တာဖြစ်တဲ့ပုဂ္ဂိုလ်ကိုအန္တရာယအန္တရာပရိနိဗ္ဗာန်ရဲ့အနာဂံပုဂ္ဂိုလ်လို့ခေါ်တယ်။ဒီတိုင်းမှတ်မှတ်ထားနော်ကိုယ့်ကိုမှတ်ခါဝေးကြတော့ဥပရှိစပရိနိဗ္ဗာန်ရဲ့အနာဂံပုဂ္ဂိုလ်ဒါပါလဲဆို တက်တန်းတဝက်ကြော်လွန်ပြီးမှအားတော့အထုတ်နေရတယ်နော်ဟိုကတက်တန်းတဝက်မှာယန္တာဖြစ်တယ်ဒုတိယဥပဟိသပရိဒမယေနာဂံပုဂ္ဂိုလ်ကြတော့တက်တန်းတဝက်ကြော်ပြီးမှကြော်သွားပြီးမှယန္တာဖြစ်တယ်ပြိနိဗ္ဗာန်ပြုရတယ်ကံငယ်အသင်္ခါရပြိနိဗ္ဗာန်ရဲ့နာဂံပုဂ္ဂိုလ်တရားထုတ်တဲ့ခါကျတော့ပုဂ္ဂိုလ်လည်းပဲတချို့ကလွယ်လွယ်ကူကူအထုတ်လို့ရတယ် ချို့ကပင်မမအာထုတ်လို့ရတယ်ဒါဘာပြောလဲဆိုမပင်မနဲ့လွယ်လွယ်ကူကူအာထုတ်တဲ့အထိုက်တဲ့ခါကျတော့ယဟန္တာ ဖြစ်သွားတဲ့ပုဂ္ဂိုလ်ကိုအသင်္ခါရပရိနိဗ္ဗာန်ကြီးအနာဂံပုဂ္ဂိုလ်ဒီနာဂံပုဂ္ဂိုလ်ကယဟန္တာဖြစ်ဖို့လွယ်လွယ်ကူလေးနဲ့အာထုတ်ပြီးယဟန္တာဖြစ်သွားတာဒါကိုအသင်္ခါရပရိနိဗ္ဗာန်ကြီးအနာဂံပုဂ္ဂိုလ်ခေါ်တယ်သူတို့ဒီအသေးပဲပြင်ရှင်းလင်းကြကြခြားဒီခါကြီးကရှုပ်ထွေးနေလို့ဘုန်းကြီးဒါကြောင့်ရေးမထား သဗ္ဗင်္ခါရပရိနိဗ္ဗာန်ရဲ့အနာဂံပုဂ္ဂိုလ်ဆိုဘာလဲဆိုဒီအနာဂံဘဝကနေရဟနာပြုပင်မမအထုတ်ရတယ်ခက်ခက်ကအထုတ်ရတယ်ရဟနာဖြစ်ဘူးလားဖြစ်တယ်အဲ့လိုမျိုးပုဂ္ဂိုလ်ပြောတယ်ဆင်းရဲပင်မဆိုအထုတ်ပြီးမှရဟနာဖြစ်တဲ့ပုဂ္ဂိုလ်သဗ္ဗင်္ခါရပရိနိဗ္ဗာန်ရဲ့အနာဂံပုဂ္ဂိုလ်လို့ခေါ်တယ်ဥဒ္ဒံသောတာကဏိကအနာဂံမီပုဂ္ဂိုလ်ဆိုတာကသူကအထက်တဲ့ဘုံတွေကိုအစဉ်စဉ်တက်ပြီးမှပထမဆုံးခုန အာဝိဟာအတ္တပါသုဒ္ဓတိသုဒ္ဓတအကနေထာအောက်ဆုံးပုံရောက်တယ်ဆိုတော့သူကဒီဒီပုံကနေပြီးတော့မဲ့ညာဘုံညာများဆိုနောက်တစ်ပုံတက်သွားပြန်တယ်တက်တန်းစီနေပြန်နောက်တစ်ပုံတက်သွားပြန်ဒီလိုပုံစင်ဆံပြီးမှအထက်ထက်အကနေထာဘုံရောက်မှရဟန္တာဖြစ်ပြီးပြိဋိဘာဆံတဲ့ပုဂ္ဂိုလ်ကိုဥဒ္ဒါသောတာအနာအကနေထာဂါမိနာဂံပုဂ္ဂိုလ်လို့ခေါ်တယ်ပြန်ပြောမယ်မှတ်လို့လျောင်းကာကြီးကဘာလဲဆိုတော့ သုဒ္ဓဘာသာရောက်နေတဲ့သုဒ္ဓဘာသာဘုံရဲ့တက်တန်းထက်ဝက်လောက်မှာရဟန္တာဖြစ်သွားတယ်ခါခွေရကြတော့ဘာလဲဆိုတက်တန်းထက်ဝက်ကျော်သွားမှရဟန္တာဖြစ်တယ်ခန်းငယ်ကြဘာလဲအသင်္ခါရပရိနိဗ္ဗာန်ဒီအနာဂံဖြစ်တယ်ရဟန္တာအထုခဏလေးဘာမှမခက်ခဲပဲနဲ့အထုတ်လိုက်ရလွယ်လွယ်ကူကူအထုတ်လို့ရတဲ့ပုံကုမျိုးလွယ်လွယ်ကူရဟန္တာဖြစ်သွားတယ်အနာဂံခါကြီးကြတော့ဟိုခက်ခဲခဲပင်မအထုတ်မှသူကရဟန္တာဖြစ်သွား နောက်ဆုံးငါကြတော့ဗာလဲဆိုတော့ဘုံစဉ်ဆံပြီးမှသုဒ္ဓဝတ္တ၅ဘုံကြီးအောက်ဆုံးဘုံရောက်မယ်ဒုတိယဘုံရောက်မယ်ဆိုလည်းဒီလိုတစ်ဆင့်တစ်ဆင့်ဆံသွားဒီ၅ဘုံလုံးဖြစ်တော့အောက်ဆုံးဘုံလုံး၅ဆုံး၅ဘုံလုံးဖြစ်မှာဒီဒုတိယဘုံဒီဒုတိယဘုံလုံးရောက်ရင်အထက်၄ဘုံတက်အောင်အဲ့လိုဘုံစဉ်ဆံပြီးမှရနာဖြစ်တယ်ဒီတော့၅ချက်ပေါ့နော်ကဲဒီနေ့ဒီလောက်နဲ့သိကြအောင်နော်6နိုင်တွေ့ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကို ကြားနာတဲ့လိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉဏ်နိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်း